ဒီနေ့1346ခုနှစ်တကူလာပြီးကျော်17ရက်ဟုတ်သလားဟမ်သိကြတယ်နော်1985ခုအေဗီလာ16ရက်15ရက်လားဩအေဗီလာကုန်ញင်လာပြီနော်အေဗီလာ15ရက် နေ့နေ့လယ်2နာရီနဲ့မိနစ်40မှာဘုန်းကြီးတို့တရားဝတ်စဟောရမယ့်တရားကတော့ဘယ်တရားပါဘာတရားပါလဲရွှေပြည်နိဗ္ဗာန်ဝင်စံကံဟုတ်ကဲ့လားရွှေပြည်တော်ဝင်ကံတရားမနေ့ကဘယ်ရောက်သွားလဲမသိဘူးဘယ်ဘယ်ရောက်သွား ပါတဲ့ယဟန်တို့ကြီးပွားကြောင်းတရား6ပါးဟုတ်ကဲ့လားဘာတွေဘာတွေပါလိမ့်မလဲပါတယ် ဆိုခိုင်းတာမဟုတ်ပါဘူးအတိတ်ပဲမေးတာပါနှုတ်စွမ်းပြနေလိုက်တာနော်အတိတ်ပဲမေးတာနံပါတ်1ကမေတ္တာနဲ့ရှင်သောကိုယ်အပြုအမူကိုပြုလုပ်ပါဒီလိုမဟုတ်လားနံပါတ်3ကမေတ္တာနဲ့ရှင်သောအပြောအဆိုကို ပြောဆိုပါနံပါတ်4ကမေတ္တာစိတ်ထားထားပါနော်နံပါတ်5ကပါလဲ ရလာတဲ့ပစ္စည်းဥစ္စာလတ်လာဘကိုအတူနေပုဂ္ဂိုလ်တွေနဲ့ဝေချမ်းခွဲချမ်းဝေပန်းပြီးသုံးဆွဲပါတူရဲမသုံးဆွဲပါနဲ့ဒီလိုမဟုတ်လားတူရဲမသုံးဆွဲပါနဲ့နံပါတ်5ကအရိယာတို့နဲ့တူမျှသောသီလရှိပါစေနံပါတ်6က အရိယာတို့နှင့်တူမြသောပညာရှိပါစေအဲ့ဒီ6မျိုးသာလိုက်နာပြီဆိုလို့ရှိရင်ယဟန်တော်တွေမကြီးပွားပဲမနေတော့ဘူးမြတ်စွာဘုရားရာဇဂိုမှာသတင်းသုံးတဲ့အခါအဲ့ဒီအချိန်တုန်းက အဲ့ဒီကြီးပွားကြောင်းတရားတွေဟောတယ်အဲ့ဒီကြီးပွားကြောင်းတရားတွေဟောပြီးဘုရားရှင်ထပ်ခါထပ်ခါဟောတာကတော့ဘယ်တရားတွေလဲဆိုတော့ဣတိသီလံဣတိတမာရိဣတိပညာသီလပရိပါဝိတောတမာရိမဟာဘလောဟောတိတမာတိပရိပါဝိတာတမာတိပရိပါဝိတာပညာမဟာဘလာဟောတိ ပညာပရိပါဝိတံစိတ်တံအာတဝေဟိဝိမု ස්ස တိသီလသမာဓိပညာနဲ့ပတ်သက်တာတွေပဲမြတ်စွာဘုရားထပ်ခါတကဟောတယ်တဲ့။ဘာကြောင့်လဲလို့ဆိုတော့သီလအကျင့်သမာဓိအကျင့်ပညာအကျင့်ဤသာလျှင်အရေးအကြီးဆုံးသန္တရာဝဆင်းရဲကလွတ်မြောက်ကြောင်းအကျင့်ဖြစ်လို့မို့မြတ်စွာဘုရားဒါတွေပဲထပ်ခါဟောတယ်တဲ့။သီလံသီလသည်ဣတိဤမြတာတိဝါဤသို့သဘောရှိ၏ တမာရီစိတ်တည်ငြိမ်မှုတမာရီသည်ဣတိဤသို့သဘောရှိ၏ပညာယုတ်သဘောနံသဘောသိတဲ့ဝိပဿနာပညာအရိယသစ္စာ၄ပါးကိုပိုင်းခြားသိတဲ့မဲ့ပညာဘုပညာရီဣတိဤသို့သဘောရှိ၏သီလပရိပါဝီတော်သီလဖြင့်ထုံအပ်တော်တမာရီ သီလပရိဝါဟိတောတတိလဖြင့်ထုံအပ်သောတမာတိစိတ်တည်ငြိမ်စုဆိုင်မှုတမာတိသည်မဟာပလောမြတ်သောအကျိုးရှိ၏တမာတိပရိပါဝိတာအခြေခံတမာတိဖြင့်ထုံအပ်သောပညာမဲ့ပညာဘူပညာသည်မဟာပလာမြတ်သောအကျိုးရှိ၏ပညာပရိပါဝိတံ မပညာဖူပညာဖြင့်ထုံအပ်သောစိတ်တံအရဟတကုစိတ်သည်အာတဝေဟိအာတဝတရားတို့မှဝိမု स्त ီလွတ်မြောက်၏သီလအခြေခံပြီးတော့ရှုမှတ်ပွားများ အားထုတ်လို့ဖြစ်ပေါ်လာတဲ့စိတ်တည်ငြိမ်မှုတဲ့စင်ကြယ်တဲ့သီလဗမာအခြေခံပြီးတော့အားထုတ်လို့ဖြစ်ပေါ်လာတဲ့စိတ်တည်ငြိမ်မှုတမာရီဟာအလွန်အကျိုးများတယ်တဲ့ သီလပေါ်အခြေခံလို့မလို့အာထုတ်လို့အခြေခံပြီးအာထုတ်လို့ရတဲ့တမာရီဆိုလို့ရှိရင်ဝိပဿနာတမာရီမဲ့တမာရီဖူတမာရီပေါ့ဟုတ်ပြီဘူးလားဝိပဿနာဉာဏ်ဖြစ်နေတဲ့အခိုက်မှာဖြစ်တဲ့စိတ်တည်ငြိမ်မှုမဉဏ်ဖူညာဖြစ်နေတဲ့အခါမှာရရှိတဲ့စိတ်တည်ငြိမ်မှုအဲ့ဒီစိတ်တည်ငြိမ်မှုတွေဟာ များသောအကျိုးရှိတယ်ဆိုတဲ့က မဲ့ညာဖုံညာမဲ့ပညာဖုံပညာရတော့မဲ့ညာဖုံညာနဲ့နိဗ္ဗာန်ကိုမျက်မှောက်မပြုတ်နိုင်ဘူးလားပြုတ်နိုင်တယ်အဲ့ဒါကြောင့်များသောအကျိုးရှိတယ်လို့ပြောတာသမာဓိပရိဘာဝိတာပညာမဟာဗလာဟောတိသမာဓိပရိဘာဝိတာသမာဓိဖြင့်ထုံမွန်းအပ်သောပညာမဲ့ပညာဖူပညာသည်မဟာဗလာကြီးမာသောအကျိုးရှိ၏မဲ့ပညာဖူပညာရတယ်ဆိုတာ မဲ့ပညာဖူပညာမရခင်ယုတ်နဲ့နံကိုအမှန်တိုင်းသိတဲ့ဝိပဿနာပညာမဖြစ်ရဘူးလားဝိပဿနာပညာဝိပဿနာဉာဏ်နဲ့ယုံနာတွေရဲ့အနိစ္စဒုက္ခအနတ္တသဘောမှန်ကိုအမှန်တိုင်းသိမှအဲ့ဒီသိတဲ့ဝိပဿနာပညာဖြစ်လို့မို့ဒီဝိပဿနာပညာရင့်တန်လို့ဝိပဿနာပညာအဆုံးရောက်ပြီဆိုမှဘာဖြစ်မလဲမဲ့ပညာဖို့ပညာဖြစ်ပေါ်သည်ဟုတ်ကဲ့လား အဆုံးဖြစ်တဲ့ဥပဒနာပညာကဝိပဒနာပညာဥပဒနာဉာဏ်ကဘာလဲဝိပဒနာဉာဏ်ဆုံးပြီဆိုလို့ရှိရင်မဲ့ဉာဏ်ဘုံဉာဏ်မဲ့ပညာဘုပညာရတော့ဒီတော့ဒီနေရာမှာဘုန်းကြီးတို့ပြိဿအကြံအကြံမြန်အားဖြင့်ဝိပဿနာဉာဏ်ဟာဘယ်ဉာဏ်မှာဝိပဿနာဉာဏ်ဆုံးတယ်ဆိုတာဒါလေးသိထားရင်ကောင်းတယ်မကောင်းဘူးလား အဲဒါလို့ဆုံးပြီးလို့ချင်းဝိပဿနာဉာဏ်ဆုံးလို့ဝိပဿနာကျော်လွန်သွားပြီဆိုရင်ဘာရမလဲမဲ့ဉာဏ်ဘုံဉာဏ်မဲ့ပညာဘုပညာရမယ်အဲဝိပဿနာဉာဏ်ကဝိပဿနာဉာဏ်10ပါးလို့လည်းယူကြတယ်73ပါးလို့လည်းယူကြတယ်ဝိပဿနာဉာဏ်10ပါးလို့ယူတဲ့အခါကျတော့သမ္မတနာဉာဏ်ကစပြီးတော့ယူကြတယ် 73ပါးလို့ယူတဲ့အခါကျတော့နာမရူပပရိစ္ဆေရညာကယူကြတယ်စပြီးယူရတယ်ဒီတော့ပထမဆုံးယောဂီဟာအရှုခံဖြစ်တဲ့ရုပ်တဏ္ဍတွေကိုရှုလို့ဥပမာဖောင်းတာပိန်တာရှုတယ်ကြွတယ်လှမ်းတယ်ခြားတယ်ရှုတယ်ကိုယ်ရယ်ဆန်းတယ်ရှုတယ်ထိုင်တယ်ထတယ်ရှုတယ်စားတယ်တောက်တယ်ဝါတယ်မြူတယ်ရှုတယ်ကြည်တယ်ကြည်တယ်ရှုတယ်မြင်တယ်မြင်တယ်ကြားတယ်ကြားတယ်ရှုတယ်စသည်ဖြင့် ထင်ရှားဖြစ်ပေါ်လာသမျှရုပ်ထင်ရှားဖြစ်ပေါ်လာသမျှနာမ်ကိုကြိုးကြိုးစားစားနဲ့စူးစူးဆိုင်ဆိုင်မပြတ်တလစားရှိပြီဆိုတော့တဖြည်းဖြည်းစိတ်တည်ငြိမ်လာတယ်ပထမတော့ထွက်စိတ်လွန်စိတ်စဉ်းစားစိတ်တွေးစိတ်တွေပဲဖြစ်နေတယ်အဲ့ဒီထွက်စိတ်လွန်စိတ်တွေးစိတ်တွေးစိတ်စဉ်းစားတဲ့စိတ်တွေကိုထွက်တယ်လွန်တယ်စဉ်းစားတယ်တွေးတယ်စသည်ဖြင့် ဒီစိတ်တွေဖြစ်နေမြဲဖြစ်နေတဲ့အတိုင်းတတိနဲ့မပြတ်ကရှုတော့အဲ့ဒီစိတ်နန္တရားတွေရဲ့သဘောအမှန်သိရင်းနဲ့စိတ်ကငြိမ်းလာတယ်တပြေးတဲ့တပြေးထွက်တဲ့စိတ်လွင့်တဲ့စိတ်စဉ်းစားစိတ်တွေးစိတ်နဲလာတယ်နဲလာပြီးဖောင်းနာပိန်နာရှုလဲဖောင်းမှုသဘောပေါ်မှာပဲစိတ်တည်ငြိမ်နေတာများတယ်ပိန်နာရှုပြန်တော့လဲပိန်မှုသဘောပေါ်မှာပဲစိတ်တည်ငြိမ်နေတာများတယ်ဈဉ္ညာလျှောက်တဲ့အခါမှာလဲကြွတယ်လှမ်းတယ်ချတယ်ရှုလို့ရှိရင်ကြွမှုသဘောလှမ်းမှုသဘောချမှုသဘောမှာပဲစိတ်ကအတည်ငြိမ်များတယ် အပြင်အထွက်နှဲနှဲပါတယ်အဲ့ဒါလိုနှဲတဲ့အခါကျတော့စိတ်ဟာအရှုကအာယုံပေါ်မှာမတီးပဲနဲ့အပြင်မဲ့အထွက်များနေပြီစဉ်းစားတာတွေးတာစိတ်ကူးတာပဲအဖြစ်များနေပြီဆိုလို့ရှိရင်လောဘဖြစ်စရာအာယုံကမစဉ်းစားမိဘူးလားစဉ်းစားမိတယ်ဒေါသဖြစ်စရာအာယုံကမစဉ်းစားမိဘူးလားစဉ်းစားမိတာပဲလောဘဖြစ်စရာအာယုံ သွားပြီးတော့စိတ်ရောက်နေတဲ့အတွက်လူချင်းတတ်မဲ့မှုလောဘဖြစ်တဲ့အခါကျတော့လူချင်းနဲ့တတ်မဲ့တဲ့နှစ်သက်တဲ့တွေ့တာတွေရှုရတယ်ဒေါသဖြစ်စရာအာယုံကိုသွားပြီးတော့စိတ်ရောက်မိလို့မလို့ဒေါသဖြစ်ပြန်တော့လည်းပဲစိတ်ဆိုးတယ်စိတ်ဆိုးတယ်ဒေါသဖြစ်တယ်ဒေါသဖြစ်တယ်စသည်ဖြင့်ရှုရတယ်။ပြန်ထွက်သွားတယ်ဆိုလို့ရှိရင်စိတ်ဟာလောဘဖြစ်စရာအာယုံရောက်လို့လူကျင်တတ်မဲ့နှစ်သက်မှုဖြစ်တယ်ဆိုဟောကာမိသန္တာနိဝရဏဖြစ်တယ် ကာမိသန္တာနိဝရဏဖြစ်တယ်စိတ်ဆိုးစိတ်ပြက်စရာအာယုံကိုသွားပြီးတော့အာယုံပြုတ်မိလို့မလို့စိတ်ဆိုးတဲ့ဒေါသထွက်တဲ့ဆိုရင်ဟောဒါဗျာပါဒနိဝရဏဖြစ်တယ်အဲ့ဒီလိုအပြင်အာယုံမရောက်ဘဲနဲ့ကိုကဖောင်းတာပိန်တာရှုတာဖြစ်စေကြွတာလှမ်းတာချတာရှုတာဖြစ်စေထိုင်တာထိတာရှုတာဖြစ်စေရှုမှတ်မှုပြော့နေလို့ရှိရင်တမ္မာဝါယာမအာရော့နေရင်တဖြည်းဖြည်းရှုမှတ်စိတ်ဟာလေးလာတယ်။ဘာကြောင့်လဲဆိုအားစိုက်မှုနည်းလို့ ရှုမှတ်စိတ်နဲလာရှုမှတ်စိတ်အားပြော့လာပြီဆိုလို့ရှိရင်တော့စိတ်ဟာလေးလာတယ်စိတ်လေးလာပြီဆိုလို့ရှိရင်ယုတ်ကရော လေးလာတယ်အဲ့တော့စိတ်လေးလာရင် စိတ်ထိုင်းလာတယ်ယုတ်လေးလာရင်ယုတ်ထိုင်းလာတယ်ဒီတော့စိတ်လေးလာလို့စိတ်ထိုင်းလာတဲ့အခါကျတော့စိတ်ကအရှုခံအာယုံကိုထင်ထင်ရှားရှားမရှုနိုင်တော့ဘူးတစ်ခါတစ်ခါမရှုပဲ ဖြစ်လာတယ်ဟုတ်ကလားအဲ့ဒါဘာဖြစ်တာတော့ဩဒါတော့တဲ့သဘောပေါက်ထွက်တာနော်ဘာလို့သဘောပေါက်လွယ်လဲမယုံမရှိနဲ့ကိုတွေးဖို့နော်ကိုတွေးတရားဟောတဲပြီးသဘောပေါက်တာကိုတထွာပြတယ်ဆိုလို့ရှိရင်ဆဲပေးမြင်တယ်ဒါအဲ့ဒါလို့ဆက်ခနဲဆက်ခနဲခေါင်းကလေးကငြိမ်ငနဲငြိမ်ငနဲနဲ့ ဖြစ်နေပြီဆိုလို့ရှိရင်တော့အဲ့ဒါထိနာမိတ်ဒနိဝရဏဝင်လေသည်ဟုတ်ကလားဘာနိဝရဏတဲ့တော့ထိနာမိတ်ဒနိဝရဏလိုခြင်းစရာအာယုံစီရောက်သွားလို့လိုခြင်းစိတ်ဖြစ်တော့ဘာနိဝရဏလဲကာမေသန္တာနိဝရဏဟုတ်ကလားဘာနိဝရဏလဲ ကာမိသနာနိဝရဏစိတ်ဆိုးစရာအာယုံရောက်သွားလို့စိတ်ဆိုးတယ်စိတ်ပြက်တယ်စိတ်မချမ်းသာဘူးဆိုရင်ယာပါဒနိဝရဏရှုမှတ်တဲ့စိတ်ကတင်းတင်းရင်ရင်စူးစူးဆိုင်ဆိုင်နင်လားငါလားစိတ်ဝင်တစားမရှုမှတ်လို့မလို့ပြော့တော့ပြော့တော့ရော့တော့ရော့တော့နဲ့မှတ်နေလို့သမောင်မာယာမအာရော့နေပြီဆိုရင်တော့ဘာဘာနိဝရဏဝင်နိုင်တယ်လဲိနမိတ်္တနိဝရဏဝင်သည်စိတ်လေးတော့ရုပ်လေးတယ်ရုပ်လေးတော့ငိုက်တယ်ဗော မဟုတ်ဘူးလားအဲ့ဒါကြောင့်ဌိနမိတ်တနိဝရဏမဝင်ရင်စရှုကြတဲ့ကဘယ်လိုရှုရမလဲတင်းတင်းရင်ရင်စူးစူးဆိုင်ဆိုင်နင်လားငါလားတက်တက်ကြွကြွထက်ထက်တန်တန်ရှုရမယ်ဟုတ်ကဲ့လားဒီလိုမဟုတ်ဘဲနဲ့ပျော့ပျော့ရော့ရော့ပေါ့ပေါ့ကလေးရှုနေလို့ကတော့မဟာမိတ်ကြီးခဏခဏမလာဘူးလားဘယ်မဟာမိတ်လဲအဲဌိနမိတ်တမဟာမိတ်ခဏခဏလာတယ်ဌိနမိတ်တနိဝရဏတခါစိတ်က မကြာခဏစဉ်းစားနေတွေးနေအဲ့ဒါလို့ဆိုလို့ရှိရင်တော့ပါဏိဝရဏခေါ်တယ်လဲဆိုတော့ဥဒိစ္စကုတ်ကုတ်စနိဝရဏဟုတ်ကဲ့လားစိတ်ပြန့်လွင့်နေတယ်တဲ့စိတ်အပြင်ရောက်ရောက်နေတယ်အဲ့ဒါလို့ဆိုလို့ရှိရင်ဥဒိစ္စနိဝရဏနောက်ကြောင်းပြန်တွေးပြီးစိတ်ဆင်းရဲနေရင်ကုတ်ကုတ်စနိဝရဏဟုတ်ကဲ့လားနောက်ကြောင်းပြန်တွေးပြီးစိတ်ဆင်းရဲရင်ဗာလဲကုတ်ကုတ်စနိဝရဏအိုး မနေ့ကလေငါသိညာတွင်ချမ်းမြေ့သာလာပြီးတော့တရားအထုတ်မိရင်ကောင်းမှအခုဒီနှစ်တော့ငါမရအရလာလိုက်တဲ့အခါကျဟောငါတရားတွေလည်းရှုမှတ်တတ်သွားတယ်မေတ္တာသီလတွေစောင့်ထင်းရလို့မလို့မေတ္တာဥဆောင်တဲ့သီလတွေစင်စင်ကြဲကြဲလည်းငါထိမ့်သိမ့်နိုင်တဲ့ကုသိုလ်တရားတွေဖြစ်တယ်သူများကုသိုလ်တွေပြုတာသာဓုအနုမောဒနာပြုရတယ်ကိုယ်လက်တတ်နိုင်သမျှကုသိုလ်တွေပြုရတယ်တော်လိုက်တာငါဘဝအရာတော်လေးစွာ မနစ်ကများဒီအချိန်ဆိုလို့ရှိရင်ငါကားကြီးနဲ့လျှောက်လဲပြီးတော့ခိုးခိုးနေရာရောက်ဒီနေရာရောက်နဲ့ဟေးလာဝါလာနဲ့အကုသိုလ်ကြီးများခဲ့တယ်မှားလိုက်လေခြင်းမှားလိုက်လေခြင်းဟောနောက်ကြောင်းပြန်တွေးပြီးဝမ်းသာနေတာမဟုတ်လားပါဖြစ်နေတာစိတ်ဆင်းရဲနေသည်ဟုတ်တယ်မဟုတ်လားအဲ့ဒါကိုပုဂ္ဂုဆနိဝရဏခေါ်တယ်တဲ့မပြုတ်လို့ မိခဲ့မပြုလုပ်သင့်ခဲ့တဲ့အကုသိုလ်ကို ပြုလုပ်မိတာပြန်တွေးပြီးတော့စိတ်ဆင်းရဲတဲ့ပြုလုပ်သင့်ခဲ့တဲ့ကုသိုလ်ကိုမပြုလုပ်ခဲ့မိတာပြန်တွေးပြီးစိတ်ဆင်းရဲတဲ့အဲ့ဒါကုတ်ကုတ်စာလို့ခေါ်တယ်ဒီတော့ အဲ့ဒါလိုနောက်ကြောင်းပြန်တွေးပြီးစိတ်ဆင်းရဲနေတယ်ဆိုရင်ကုက္ကုဇနိဝရဏစိတ်ပြောင်းလဲနေတယ်ထွက်နေပြေးနေတယ်ဆိုရင်ဥဒ္ဒဇနိဝရဏနှစ်ခုကိုသူတို့ပေါင်းလိုက်တယ်ဘာကြောင့်လဲဆိုတော့ပြန်လာလွတ်လာခြင်းတူလို့ဥဒ္ဒစ္စကုက္ကုဇနိဝရဏဟုတ်ကဲ့လားကဲနိဝရဏဆိုတာဘာလဲကုသိုလ်မဖြစ်အောင်တားဆီးပိတ်ဆို့တာနိဝရဏဟုတ်လားကုသိုလ်တရားတို့ကိုဒါစီပိတ်ဆို့တတ်တဲ့တရားကိုဘာခေါ်သလဲ နိဝရဏအဲအခုဟာစဉ်းစားကြည့်လောဘလိုချင်စိတ်ဖြစ်နေပြီကုသိုလ်ဖြစ်ရလားဖြစ်ပါဘူးကာမိသန္တာနိဝရဏဒေါသစိတ်ဆိုးစိတ်ပြတ်နေပြီကုသိုလ်ဖြစ်ရလားဖြစ်ပါဘူးဗျာပါဒနိဝရဏငိုင်မြည်နေပြီကုသိုလ်ဖြစ်ရလားဖြစ်ပါဘူးထိနာမိတ်္တနိဝရဏစိတ်ပြန့်လွင့်နေပြီကုသိုလ်ဖြစ်ရလားဖြစ်ပါဘူးဥဒိစ္စနိဝရဏနောက်ကျောင်းပြန်တွေ့ပြီစိတ်ဆင်းရဲနေပြီကုသိုလ်ဖြစ်ရလားကုတ်ကုတ်စနိဝရဏ ဟုတ်ကဲ့လားဥဒ္ဒစကုက္ကုစနိဝရဏကိုကတရားကိုပိုင်ပိုင်နိုင်နိုင် ကိုရွေ့မသိတဲ့သေးတဲ့အခါကျတော့ဒီတရားတွေကလည်းအခုဘုန်းကြီးဟောသလိုဟုတ်မှဟုတ်ရလားမသိပါဘူးဟောစိတ်ထဲမဖြစ်နိုင်ဘူးလားတရားပိုင်ပိုင်နိုင်နိုင်မသိတဲ့အခါကျတော့ခိုင်ခိုင်မြဲမြဲယုံကြည်စိတ်ချနိုင်ရဲ့လားမချနိုင်ဘူးဒီအခါကျတော့တဏှာလေးတွေမဝင်ဘူးလားဟုတ်မှာမဟုတ်ပါဘူး ဘုန်းကြီးတွေကလည်းစာအုပ်ကြီးတွေအတိုင်းလျှောက်ပြောနေတာစာအုပ်ကြီးတွေကလည်းဟုတ်ချင်မှဟုတ်တာမဟုတ်လားအဲ့ဒါလို့ဆိုလို့ရှိရင်ဝိသိကိစ္စနိဝရဏတဲ့ဟုတ်လားအဲ့ဒါလို့ဆိုရင်ဘာနိဝရဏလဲအဲ့ဒီနိဝရဏ၅ပါးတဘာဝဝင်နေပြီဆိုလို့ရှိရင်စိတ်စင်ကြယ်ပါအောင်မလားမစင်ကြယ်ဘူးလိုချင်တတ်မဲ့မှု ကာမိသန္နာနိဝရဏ စိတ်ဆိုးစိတ်ပြက်မှုဗျာပါဒနိဝရဏငိုက်မြီးမှုဌိနမိတ်နိဝရဏစိတ်ပြန့်လွယ်မှုဥဒိစ္စကုကုဇာနိဝရဏယုံမှတန်မြာဖြစ်နေမှုဝိသိကိစ္စနိဝရဏဟုတ်ကဲ့လားအဲ့ဒီ၅ပါးတဘာဘာများရှုမှတ်ရင်စိတ်ထဲမှာဖြစ်နေပြီဆိုလို့ရှိရင်အဲ့ဒီစိတ်ဟာစင်ကြယ်ပါမလားမစင်ကြယ်တဲ့စိတ်မှာပါဝင်တဲ့အသည့်ဟာထက်မလားတုံးမလားတုံးပါ တန်ကြီးတက်နေတဲ့ဓာတ်တုံးတယ်လို့ဟုတ်ကဲ့လားမစင်ကြဲတဲ့စိတ်အစဉ်မှာပါဝင်တဲ့အသိဉာဏ်ဟာတုံးတယ်တုံးရင်ရုပ်သဘောထွင်းဖောက်ပြီးသိပါမလားနာမ်သဘောဖောက်ခွဲပြီးသိပါမလားမသိတော့ဝိပဿနာဉာဏ်ဖြစ်သေးလားမဖြစ်ဘူးဝိပဿနာကုသိုလ်မဖြစ်ဘူးတဲ့ဒါကြောင့်စိတ်ထဲမှာအဲ့ဒီនិဝရဏ၅မျိုးလုံးစင်ကြယ်ဖို့အရေးကြီးသည်ဟုတ်လားនិဝရဏ၅မျိုးလုံးဘာဖြစ်ဖို့အရေးကြီးတယ်လဲ ဘာကြောင့်စင်ကြယ်ဖို့အရေးကြီးတယ်လဲအတိထက်အောင်လို့ဟုတ်ကဲ့လားထက်မြက်တဲ့အတိဖြစ်ပေါ်အောင်လို့အတိထက်ပြီဆိုမှ ရုပ်ရဲ့သဘာဝအမှန်ထိုးထွင်းသိတယ်နာမ်ရဲ့သဘာဝအမှန်ထိုးထွင်းသိတယ်အဲ့ဒီသိတာမှဝိပဿနာဉာဏ်ဝိပဿနာပညာဟုတ်ကဲ့လား gain လိုက်စစမ်းမှာကုသိုလ်တရားတို့ကိုကုသိုလ်တရားတို့ ဒါစီပိစုဒသောဒါစီပိစုဒသောနိဝရဏတရား၅ပါးဆိုသည်မှာကုသိုလ်တရားတို့ကိုဒါစီပိစုဒသောနိဝရဏတရား၅ပါးဆိုသည်မှာသို့ ကာမိသန္ဒနိဝရဏကာမိသန္ဒနိဝရဏဗျာပါဒနိဝရဏထိနမိတ်နိဝရဏထိနမိတ်နိဝရဏဩဒေသကုကုသနိဝရဏဩဒေသကုကုသနိဝရဏဝိသိကိစ္စနိဝရဏတို့ဖြစ်ပါသည်ဝိသိကိစ္စနိဝရဏတို့ဖြစ်ပါသည်ကုသိုလ်တရားတို့ကိုကုသိုလ် ဒါစီပိတ်ဆိုတတ်သောနိဝရဏတရား၅ပါးဆိုသည်မှာကာမိသန္ဒနိဝရဏဗျာပါဒနိဝရဏထိနမိတ်ဒနိဝရဏဩဒိသဂုတ်ကုသနိဝရဏဝိသိကိစ္စနိဝရဏတို့ဖြစ်ပါသည် ကုသိုလ်တရားတို့ကို ခေါက်ဆိုနော်အဲ့ဒီនិဝရဏတွေဖြစ်လို့ရှိရင်ဒီនិဝရဏတွေကဘာလောက်တတ်တယ်လဲဆိုပညာယဒုပ္ပလီကရဏေတဲ့ဒီនិဝရဏတွေကပညာကိုဒုပ္ပလီကရဏလောက်တတ်တယ်တဲ့ဆိုလိုတာကပညာယအတိညာကိုဒုပ္ပလီကရဏေအာနေအောင်ပြုတတ်ကုန်သောပင်စនិဝရဏေនិဝရဏတရား၅ပါးတို့ကိုတဲ့និဝရဏတရားကဘာကိုဘာလောက်တတ်တယ် ပညာယဒုပ္ပလီကရဏေတဲ့ပညာယအတိညာကိုဒုပ္ပလီကရဏေအာနေအောင်ပြုတာကုံသောនិဝရဏေនិဝရဏတရား၅ပါးတဲ့ဘာလို့တတ်တဲ့တော့ဘာကိုအာနေအောင်လုပ်တယ်လဲ အသိဉာဏ်ကိုအားနဲ့အောင်လှုပ်တတ်တယ်ဆိုတာဉာဏ်ထက်အောင်လှုပ်တာလားတုံးတော့တွန်းအောင်လှုပ်တာလားတုံးအောင်လှုပ်တာဒါဖြင့်စိတ်ထဲမှာအဲ့ဒီនិဝရဏအငြိအကျေးရှိနေရဲ့အဲ့ဒီစိတ်မှာရှိတဲ့အသိဉာဏ်ထက်မလားတုံးမလားတုံးတယ်ဒါကြောင့်ဉာဏ်ထက်ချင်တယ်ဆိုလို့ရှိရင်တော့ဒီនិဝရဏရှိရမလားမရှိရဘူးလားမရှိရဘူးនិဝရဏတွေစိတ်ထဲကစင်ကြဲနေရမယ် အဲ့ဒီနိဝရဏတွေစိတ်ထဲကစင်ကြယ်တယ်ဆိုတော့စိတ်တည်ငြိမ်မှပဲစိတ်ထဲမှာနိဝရဏမရှိတာဟုတ်လားဖောင်းတာဘောတည်နေမှပိန်တာဘောတည်နေမှထိုင်တာထိတာဘောတည်နေမှကြွတာလှမ်းတာခြားတာဘောတုနေမှကြွေတာဆန်းတာဘောစိတ်ကတည်နေမှအဲ့ဒါလိုတည်နေပြီဆိုလို့ရှိရင်တော့လောဘဖြစ်เสียဒေါသဖြစ်เสียအာယုန်တွေရောက်အောင်မလားမရောက်တော့ကာမိသနာပြပါဒနိဝရဏတွေရှိ ဖြစ်အောင်မလားစိတ်မပြန့်လွယ်မှုဆိုတော့ဥဒ္ဒဇကုတ်ကုတ်စာကိုဖြစ်အောင်မလား အဲ့တော့တည်နေပြီဆိုကြဲကတမာရီဖြစ်မနေဘူးလားဖြစ်နေကြဲကငိုက်အောင်မလားမငိုက်တော့ဘူးဒီလိုဆိုရင်တာမယတွေနဲ့ကောရှုပ်ထွေးပွေလိမ့်နေအောင်မလားဝိသိကိစ္စနိဝရဏဖြစ်မလားဖြစ်တော့ဘူးဒီတော့နိဝရဏစိတ်သာတည်ငြိမ်နေမဲ့ဆိုလို့ရှိရင်နိဝရဏတွေစင်ကြဲမနေဘူးလား စိတ်အစဉ်မှនិဝရဏစင်ကြဲနေတဲ့အတွက်အဲ့ဒီစိတ်ကိုအဲ့ဒီအခိုက်အတန့်မှာရှုနေတဲ့ဝိပဿနာစိတ်ကို စိတ်တဝိတုဒ္ဓိလို့ခေါ်တယ်။ဘာခေါ်သလဲ။စိတ်တဝိတုဒ္ဓိဆိုတာစိတ်ထဲမှာនិဝရဏတွေစင်ကြဲနေသည်။နော်။ဒီနေ့ပြောမယ်ဆိုလို့ရှိရင်စိတ်ဝိပဿနာရှုစိတ်ဒီនិဝရဏအညစ်အကြေးမှ စင်ကြဲနေသည်။ဒါကိုဘာခေါ်လဲ။ စိတ်တဝိတ္တုဒ္ဓိအဲ့ဒီစိတ်တဝိတ္တုဒ္ဓိမဖြစ်ခင်သီလဝိတ္တုဒ္ဓိဖြစ်ရတယ်သီလစင်ကြယ်ရတယ်သီလစင်ကြယ်အောင်တော့ဘယ်လိုလုပ်မလဲအဲသောက်တီဆောင်တိုင်းထားတဲ့သီလကိုမညိုးမပြောက်မညိုးမပေါက်မညိုးမပေါက်မညိုးမပြောက်ရအောင်စောင့်ရှောက်ထိန်သိဟုတ်ကဲ့လားကိုယ်ကိုစောင့်ရှောက်ထိန်သိနှုတ်ကိုစောင့်ရှောက်ထိန်သိပြီဆိုလို့ရှိရင်သီလပျက်စီးပါဦးမလား အဲ့တော့သီလမစင်ကြယ်ဘူးလားစင်ကြယ်တော့ဘာဝိတ္တုဒိဩဘာဝိတ္တုဒိသီလဝိတ္တုဒိစင်ကြယ်တဲ့သီလပေါ်အခြေတဲပြီးတော့ဖောင်းတာပိန်တာထိုင်တာထိတာကြွတာလှမ်းတာချတာစသည်ရှုတဲ့အခါကျတော့တဖြည်းဖြည်းစိတ်တည်ငြိမ်မလာဘူးလားတည်ငြိမ်လာတော့တည်ငြိမ်တဲ့စိတ်ထဲမှာនិဝရဏအညစ်အကြေးရှိသလားမရှိတော့အဲ့ဒီစိတ်និဝရဏမစင်ကြယ်ဘူးလားမရှိ အဲ့ဒီအခါကျတော့ဘာဝိသုဒ္ဓိစိတ်တဝိသုဒ္ဓိတဲ့និဝရဏအငြိအကျေးစင်ကြယ်သွားပြီဆိုတော့အဲ့ဒီစိတ်ထဲမှာအဲ့ဒီစိတ်ထဲမှာပါတဲ့အသိဟာထက်မလားတုံးမလားထက်တယ်ဟုတ်ကဲ့လားအသိထက်လာပြီဆိုအရှုကံဖောင်းယုတ်ဝါယောယုတ်ရဲ့သဘောမှန်ကိုသိတယ်အရှုကံပိန်ယုတ်ဝါယောယုတ်ရဲ့သဘောမှန်သိတယ်အရှုခံကြွယုတ်နှမ်းယုတ်ချယုတ်တို့ရဲ့သဘောမှန်ကိုသိတယ်နော် အဲ့လိုသဘာဝသူ့သဘာဝအမှန်ကိုသဘာဝအတိုင်းသဘာဝမျှတာလို့သိပြီဆိုရင်ဖောင်းတာဆိုလို့ရှိရင်တရွရွတွန်းတက်လာတဲ့သဘာဝပဲပိန်တာဆိုလို့ရှိရင်လည်းတရွရွနောက်ပဲပြန်ပြီးတွန်းခံသွားတဲ့သဘာဝမျှပဲလို့သိပြီးတော့ဖောင်းတယ်ဆိုတော့ဗိုက်ပုံသဏ္ဍာန်လည်းမတွေ့ရလူပုံသဏ္ဍာန်လည်းမတွေ့ရလှုပ်ရှားမှုသဘာဝမျှလေးပဲတွေ့မြင်ပြီဆိုလို့ရှိရင်ဒါသဘာဝအမှန်ကိုသိတာ အဲ့ဒီအသည့်ကိုဝိပဿနာဉာဏ်ခေါ်သည်ဝိပဿနာပညာခေါ်သည်ပါမာဒိဋ္ဌိမဲ့ခင်လို့ခေါ်သည်ဘာခေါ်သလဲတမာဒိဋ္ဌိမဲ့ခင်ဆိုတာဘာလဲအမှန်သိအမှန်မြင်ဟုတ်ကဲ့လားအဲ့ဒါလှုပ်ရှားသဘာဝတွန်းကန်သဘာဝမျှပဲလို့သိမြင်တာဟာအမှန်တိုင်းသိမြင်တာဟုတ်ပါမလား ဟုတ်တယ်အဲ့ဒီလှုပ်ရှားသဘာဝတွန်းကန်သဘာဝကိုပဲငါပိုက်ငါပိုက်ဖောင်းတယ်ငါပိုက်ပိန်တယ်လို့သိရတော့အမှန်သီလားအမှားသီလားအမှန်သီအမှားအမှန်မြင်လားအမှားမြင်လားဘယ်လို အမှားမြင်တယ်လဲဆိုတော့တက်ကာယဒိဋ္ဌိပုဂ္ဂိုလ်တ attva လို့အမှားမြင်တယ်အတ္တဒိဋ္ဌိပုဂ္ဂိုလ်တ attva ငါလို့အမှားမြင်တယ်နော်သဘာဝမျှတာပဲလို့သိပြီဆိုရင်တော့အမှားမြင်ပြောက်မသွားဘူးလား ဘာကြောင့်အမှားမြင်ပြောက်တယ်လဲအမှန်မြင်ရောက်လာလို့ဟုတ်ကဲ့လားတမာဒိဋ္ဌိအမှန်မြင်ရောက်လာပြီဆိုတဲ့အခါကျတော့တက္ကာယဒိဋ္ဌိအတ္တဒိဋ္ဌိအမှားမြင်ပျောက်မသွားဘူးလားပျောက်သွားသည်ပုဂ္ဂိုလ်တ attva လို့ငါလို့မြင်ရင်တက္ကာယဒိဋ္ဌိအတ္တဒိဋ္ဌိဟုတ်ကဲ့လားအခုဖောင်းနာပိဏာရှိတော့ရှူရင်ရှူရင်နဲ့စိတ်ကတည်ငြိမ်လာတဲ့အခါကျတော့ ဖောင်းတဘာဝတောင်းတင်းဒုက္ခသဘောမျှလေးပိန်တဘာဝတောင်းတင်းဒုက္ခသဘောမျှလေးပဲသဘောဝမျှလေးပဲလို့သိလာတဲ့အခါကျတော့ပုဂ္ဂိုလ်တ attva လို့ထင်သေးလားမထင်တော့ဘူးသဘောတရားမျှပဲလို့မထင်ပေဘူးလားအဲ့ဒါလို့သိပြီဆိုတဲ့အခါကျတော့အမှားသိတဲ့တက္ကရာဒိဋ္ဌိအတ္တဒိဋ္ဌိပြုတ်ကြောပျောက်ကြောဟုတ်လားဒီတော့ အဲ့ဒါလို့ဘာကြောင့်အမှန်တဘာဝကိုထိုးထွင်းပြီးသိတယ်လဲတောင်းတင်းတုံကလှုပ်ရှားသဘောမျှလေးပဲလို့ဘာကြောင့်သိတယ်လဲလို့ဆိုတော့ရှုစိတ်ဟာတည်ငြိမ်ပြီးအဲ့ဒီတည်ငြိမ်တဲ့စိတ်ထဲမှာនិဝရဏအညစ်အကြေးစင်ကြဲနေလို့ဟုတ်ကလားတနည်းပြောမယ်ဆိုရင် စိတ်တာဝိတုဒ္ဓိဖြစ်နေလို့ဟုတ်ကဲ့လားဘာကြောင့်သိတယ်လဲ စိတ်တဝိတ္တုဖြစ်နေလို့စိတ်စင်ကြယ်နေလို့မလို့စိတ်ထဲမှာនិဝရဏအငြိခြင်းမရှိဘဲစင်ကြယ်နေလို့သိတယ်ဒီတော့များသောအားဖြင့်ယောဂီတွေရှုရတာဟာဝါယောယုတ်ကိုပဲရှုရများတယ်လက်မြောက်တာရှုတော့လည်းပဲဝါယောပဲလက်ချတာရှုတော့လည်းဝါယောပဲကိုွေးတာရှုတော့လည်းဝါယောပဲဆန့်တာရှုတော့လည်းဝါယောပဲထိုင်တာထတာရှုတော့လည်းဝါယောပဲခေါင်းငိမ့်တာရှုတော့လည်း ဝါရောပဲကိုရိမ့်နာရိုင်နာရှိတော့လဲဝါရောပဲကြွတာလှမ်းတာခြားတာရှိတော့လဲဝါရောပဲများသောအပြင်ဝါရောပဲအရှိကမများဘူးလားအဲ့တော့ဝါရောရဲ့သဘာဝကိုသဘာဝမျှလေးပဲလို့သိရင်ဒါတမာဒိဋ္ဌိမဲ့ခင်အမှန်သိအမှန်မြင်မဲ့လောကီမဲ့ခင်ပေါ့ဝိပဿနာမဲ့ခင်လို့လည်းခေါ်တယ်ပုပ္ပဘာကမဲ့ခင်လို့လည်းခေါ်တယ်အဲ့ဒါကြောင့်မလို့ဝါရောရဲ့သဘာဝလေးကိုနည်းနည်းသိရအောင်ထာဒလက္ခဏာ ဝိခမနာလက္ခဏာဝိထမနာလက္ခဏာဝါယောဓာတုသမှုဒိရဏရတာအဘိနိဟာရပစ္စုပ္ပဌာနာသေတဘူတတယပရဌာနာဝါယောဓာတုလေသဘောဆိုတာဝိထမနာလက္ခဏာထောက်တံထောက်ကန်တောင်းနေခြင်းသဘောရှိ၏လေသဘောဆိုတာဘယ်လိုသဘောတဲ့ ထောက်ထားကန်ထားတဲ့သဘော တောင်းနှင်းတွန်းတဲ့သဘောပဲတဲ့ဒါလီသဘောပဲတဲ့အဲ့ဒါဝါရောလို့ခေါ်တယ်တဲ့သူသိနေပြီသူဒီသဘာဝလေးသိနေပြီဆိုလို့ရှိရင်အမှန်သိပဲသမုဒိရဏရာတတနေယမတနေယသို့၍သွားတတ်တော်ကိစ္စရှိ၏လေရဲ့ကိစ္စလုပ်ငန်းကိစ္စကပါတယ်တော့တနေယကတနေယကို၍သွားတတ်တယ် အပြင်ကလေမပြောနဲ့ခန္ဓာကိုယ်ကလေပဲတဏှာကတဏှာရွေ့မသွားဘူးလားဝမ်းပိုက်ထဲကလေလဲတဏှာကတဏှာရွေ့သွားတယ်ကိုယ်လည်းအင်္ဂါထဲမှာရှိနေတဲ့လေတွေလည်းတဏှာကတဏှာရွေ့သွားတယ်ဒါကြောင့်မို့လို့လေရဲ့လုပ်ငန်းကိစ္စဟာဘာလဲတဏှာကတဏှာကိုရွေ့သွားခြင်းကိစ္စတဲ့အဘိနိဟာရပစ္စုပ္ပတ္ထနာသူဆွဲခြင်းရာဆောင်းခြင်းရာတို့ဆွဲဆောင်သွားတတ်တဲ့သဘောပဲလို့ယောဂီညာအထင်လာ၏ဘလို့တဲ့တော့ သူဆွဲခြင်းအားဆွဲသွားတာပဲသူဆောင်းခြင်းအားဆောင်းသွားတာပဲလို့ယောဂီညာမှာထင်လာသည်တဲ့ဟုတ်တယ်မဟုတ်လားတခါတည်းရဖောင်းနေပိန်နေရှူနေတယ်ရှူနေတဲ့အခါမှာရှင်းအောင်ဖောင်းတာရှူရင်းကနေပြီးတော့ကြအထက်အောင်ဖောင်းခြင်းကိုဖောင်းဖောင်းနေပိန်နေဖြစ်မသွားဘူးလားတခါတည်းရလည်းပဲခန္ဓာကိုယ်များတပတ်လဲသလိုကောဖြစ်မသွားဘူးလားဖြစ်သွားတယ်အဲ့ဒါသူဆွဲခြင်းအားဆွဲတာဆောင်းခြင်းအားဆောင်းတာစဉ္ညာလျှောက်တဲ့အခါမှာလည်းတခါတည်းရကြွတယ်နှမ်းနေချတယ်လို့ရှူတဲ့အခါမှာ ချတယ်လို့ရှုလိုက်တယ်ကိုကရှေ့တဲ့တယ်ပဲလို့ချလိုက်တယ်ခြေတော့ကဘေးရောက်သွားတယ်ဟုတ်ကဲ့လားအဲ့ဒါဝါရောသူဆွဲခြင်းဟာဆွဲသွားတာမဟုတ်လားအဲ့ဒါပြောတာအဘိနိယရပစ္စုပစ္စုပတ္တနာသူဆွဲခြင်းဟာဘက်သို့ရှေးရှုဆွဲဆောင်သွားတတ်တဲ့သဘောလို့ယောဂီညာအထင်လာ၏တဲ့ဘုန်းကြီးကနည်းနည်းတက်တော့ရိုက်ပြောနေတာမဟုတ်ကဲလိုက်ဆို ထောက်ကံတောင်းနှင်းရော့ခြင်းတမီထောက်ကံတောင်းနှင်းရော့ခြင်းတမီရိမ့်ရိုင်လှုပ်ရှား၍သွားတတ်သည်ရိမ့်ရိုင်လှုပ်ရှား၍သွားတတ်သည်ထောက်ကံတောင်းနှင်းရော့ခြင်းတမီထောက်ကံတောင်းနှင်းရော့ခြင်းတမီရိမ့်ရိုင်လှုပ်ရှား၍သွားတတ်သည်ရိမ့်ရိုင်လှုပ်ရှား၍သွားတတ်သည်သို့ သူလိုရာပဲတွန်လျက်ဆောင်သည်သူလိုရာပဲတွန်လျက်ဆောင်သည်ဝါယောဓာတိမမြတ်ယောဂီဝါယောဓာတိမမြတ်ယောဂီသူလိုရာပဲတွန်လျက်ဆောင်သည်သူလိုရာပဲတွန်လျက်ဆောင်သည်ဝါယောဓာတိမမြတ်ယောဂီဝါယောဓာတိမမြတ်ယောဂီသို့ ထောက်ကံတောင်းနှင်းရော့ခြင်းတမီရိမ့်ရိုင်လှုပ်ရှား၍သွားတတ်သည်သူလိုရာပဲတွန်လျက်ဆောင်သည်သူလိုရာပဲ ဝါယောဒတိမမြတ်ယောဂီဝါယောဒတိမမြတ်ယောဂီသို့အာ စိတ်သဘောတွေသိနေပြီဆိုလို့ရှိရင်ဝါယောဓာတ်ကိုသိနေပြီလေသဘောကိုသိနေပြီဟုတ်ကဲ့လားလေသဘာဝတက်တက်ကလေးသိပြီဆိုလို့ရှိရင်ပုဂ္ဂိုလ်တ attva ငါဆိုတဲ့အတိမှအမြင်မှပျောက်ပြီဒီတော့သဘာဝကိုအဲ့ဒီထောက်ကန်တောင်းတင်းသဘောရွေးရှားသဘောလှုပ်ရှားသဘောရိမ့်ရိုင်သဘောဒီသဘောကိုသိဖို့ကလိုရင်းလားဒါမှမဟုတ်ဝါယောဆိုတဲ့သကလုံးသိဖို့လိုရင်းလား သဘောသိဖို့လိုရင်လားစကလုံးသိဖို့လိုရင်လားဒါဖြစ်ရင်သဘောကိုသဘောကိုစွဲရမှာလားစကလုံးကိုစွဲရမှာလားအဲတချို့စကလုံးစွဲပြီးတော့စကလုံးရဲ့သားကောင်ဖြစ်နေတဲ့ယောဂီတွေရှိတတ်သည် ဟုတ်ကဲ့လားဘာရဲ့သားကောင်လဲတော့စကလုံးရဲ့သားကောင်ဆိုတာ ဖောင်းတယ်ပိန်တယ်လို့ရှုရင်တရားမဟုတ်ဘူးလို့မှတ်တယ်ကြွတယ်လှမ်းတယ်ချတယ်လို့ရှုရင်တရားမဟုတ်ဘူးလို့မှတ်တယ်ရွေ့တယ်လို့ရှုရင်တရားမဟုတ်ဘူးလို့မှတ်တယ်သူတို့တရားဟုတ်တယ်လို့ထင်တာကဝါယောဝါယောလို့ရှုမှတရားဟုတ်တယ်လို့ထင်တယ်ဟုတ်ကဲ့လားဘာကိုစွဲနေတာလဲသကလုံးစွဲနေတာသကလုံးဆိုတာပညာမဟုတ်ဘူးလား သင်္ကေတပညာအမှားသားပညာဝေါဟာရပညာအခေါ်အဝေါ်ပညာနာမပညာနာမည်ပညာခေါ်တယ်နော်အဲ့တော့ပရမတ်ကိုသဘာဝအစစ်အမှန်ပရမတ်ကိုသိရမှာလားဒါမှမဟုတ်ပညာကိုသိရမှာလားဒါဖြင့်သကလုံးစွဲနေတဲ့ပုဂ္ဂိုလ်ဟာသူဘာကိုသိနေသလဲ ပညာကိုသိနေတော့ကပုဂ္ဂိုလ်တ attva ငါဆိုရက်အတိမအထင်မတက္ကရာဒိဋ္ဌိအတ္တဒိဋ္ဌိပျောက်ပါမလားမပျောက်ဘူးဆိုလို့ရှိရင်ဝိပဿနာဉာဏ်ဖြစ်ပါမလားမဖြစ်ဘူးဆိုလို့ရှိရင်မဉဏ်ဖူဉဏ်ရပါမလားဝေလာဝေသည်ဟုတ်ကဲ့လားဘာမစွဲရဘူးလဲ စကလုံးကိုမစွဲရဘူးနာမပညာကိုမစွဲရဘူးသင်္ကေတပညာကိုမစွဲရဘူးဝေါဟာရပညာကိုမစွဲရဘူးဘာပညာမှမစွဲရဘူးဘာကိုပဲစွဲရမလဲဆိုတော့အရှိတဘာဝကိုသိတဲ့သိဖို့ရာ အတွက်ပဲစွဲရမယ်နော်ဒီတော့အဲ့ဒီစိတ်တဝိတ္တုဖြစ်ပြီဆိုလို့ရှိရင်အဲ့ဒီအရှုများရတဲ့ ဖောက်မှုပိမှုထိုင်မှုထိမှုကြွမှုလှမ်းမှုချမှုကွေးမှုဆမ်းမှုဆိုတဲ့အရှုများတဲ့ဝါရောသဘောကစပြီးတော့သဘာဝတက်တက်ကလေးလိုသိလာတာအဲ့ဒါလိုသဘာဝတက်တက်ကလေးသိလာတာကိုပဲကာယေကာယ ानु ပတိဝိဟရတိအတ္တပိသမ္မဇာနောတတိမဝိနယလောကေဘိဇာဒေါမနတံမြတ်စွာဘုရားမဟာတတိပဋ္ဌာနာသုတ်မှာရှုပုံရောသိပုံရောဟောထားတာ အာတာပိကိလေသာကိုပူလောင်၆သွေးစေနိုင်လောက်အောင်ပြင်းထန်တင်းရင်သည့်သမ္မပဒံလုံးလာဝိရိယရှိသည်ဖြစ်၍ဟုတ်ကဲ့လားပြီးတော့ပါတော့ တော်တာပဲနော်ချမ်းမြေ့ကိုရင်ချမ်းမြေ့ကြောင်းသားတယ်နော်အာတာပိကိလေသာကိုပူလောင်၆သွေးစေနိုင်လောက်အောင် ပြင်းထန်တင်းရင်သည့်သမ္မပဒံလုံးလာဝိရိယရှိသည်ဖြစ်၍တတိမာမပြတ်မလရှုမှတ်သောတတိရှိသည်ဖြစ်၍သမ္မဇာနောယုံမျိုးမျိုးနာဖြာဖြာကိုမှန်စွာသိသည်ဖြစ်၍ကာယေယုတ်အပေါင်း၌ကာယ ानु ပတိ ထောက်ကံတောင်းနှင်းလှုပ်ရှား၍ရှားသဘောမျှသာပုဂ္ဂိုလ်တ attva ငါမဟုတ်ဟု ရှုသိလျက်ဘာသဘောလေးတဲ့တော့ထောက်ကံတောင်းနှင်း၍ရှားလှုပ်ရှားသဘောပဲတဲ့ဒါဟာပုဂ္ဂိုလ်လည်းမဟုတ်ဘူးတ attva လည်းမဟုတ်ဘူး၍ရာဟာပုဂ္ဂိုလ်လားမဟုတ်ဘူးလှုပ်တာကပုဂ္ဂိုလ်လားလှုပ်တာဟာလှုပ်တာပဲ၍တာဟာလည်း၍တာပဲသဘာဝပဲဒါကြောင့်မလို့ ကာယေယုတ်ပေါင်း၌ကာယ ानु ပတိထောက်ကံတောင်းနှင့်လှုပ်ရှား၍ရှားသဘောမျှသာပုဂ္ဂိုလ်တ attva ငါမဟုတ်ရှုသည်လျက်လောကေလောက၌အဘိဇာဒေါမနတအဲ့ဒီလိုများမရှုလင်ဖြစ်ပေါ်လာနိုင်တဲ့လောဘဒေါသကောင်းဆောင်တဲ့ကိလေသာအပေါင်းကို ဝိနေယပေဖြောက်လျက်ဝိဟရတိနေဤတဲ့ဒီလိုမရှိရင်တော့ပုဂ္ဂိုလ်တ attva ထင်ရကနေပြီးတော့လောဘလည်းဖြစ်လာနိုင်တယ်ဒေါသလည်းဖြစ်လာနိုင်တယ်အဲ့ဒါလို့ဖောင်းတာပိန်တာရှူတယ်ကြွားတာလှမ်းတာခြားတာရှူတယ်ကိုယ်တာဆန်းတာရှူတယ်အဲ့ဒါလို့ရှူပြီဆိုလို့ရှိရင်တော့ရှူတိုင်းရှူတိုင်းတော့သဘောတွေမှာရွေချမှုသဘောမျှပဲလှုပ်ရှားမှုသဘောမျှပဲထောက်ကန်တောင်းတမှုသဘောမျှပဲလို့သဘာဝမျှလေးသဘာဝမျှလေးသိတဲ့အခါကျတော့ ပုဂ္ဂိုလ်ပဲတ attva ပဲလို့စွဲအောင်မလားမစွဲတဲ့အခါကျတော့အဲ့ဒီပုဂ္ဂိုလ်တ attva အယူဆပေါ်မိဖြစ်တဲ့လိုချင်မှုစိတ်ဆိုးမှုဆိုတာတွေလောဘဒေါသဖြစ်အောင်မလားမဖြစ်တော့ဘူးကိလေသာတွေငြိမ့်မနေဘူးလားဒါကြောင့်မလို့သဘာဝကိုသိဖို့လားသကလုံးကိုသိဖို့လား စကလုံးကဘာစကလုံးနဲ့ရှူရှူပါဠိနဲ့ရှူရှူမြန်မာနဲ့ရှူရှူအင်္ဂလိပ်နဲ့ရှူရှူဟိန္ဒူနဲ့ရှူရှူတရုတ်နဲ့ရှူရှူဂျပန်နဲ့ရှူရှူရှူကျင်တာနဲ့ရှူဟုတ်တယ်မဟုတ်လားလူရင်းကဘာလဲသဘောသိဖို့ပဲဒါလေးပဲအဲ့ဒါကြောင့်စကလုံးကိုမစွဲနဲ့စွဲရင်တော့မှားပြီလားမှတ်ကြရောနော်ဒီတော့အဲ့ဒါလို့ ဝါယောတဘာဝထောက်ကန်တောင်းတဲ့ယုတ်သဘောမျှပဲလို့သိတဲ့အခါကျတော့နာနဲ့ယုတ်ကိုခွဲခြားသိတယ်တဲ့လှုပ်ရှားနေတဲ့သဘောရဲ့သူကိုရှုသိနေတဲ့စိတ်ရဲ့လှုပ်ရှားနေတဲ့သဘာဝကမသိတတ်တဲ့ယုတ်သူ့ကိုရှုနေတာလေးကသိတဲ့စိတ်အဲစိတ်နဲ့ယုတ်တနည်းနာနဲ့ယုတ်တခြားစီပဲလို့ခွဲခွဲခြားခြားသိတယ်အဲ့ဒါလိုသိတာကနာမရူပပရိစ္ဆေရညာနဲ့နာနဲ့ယုတ်ကို ပိုင်းပိုင်းခြားခြားကွဲကွဲပြားပြားသိပြီကြွတယ်လှမ်းတယ်ခြားတယ်ရှုတဲ့အခါမှလည်းပဲစိတ်တည်ငြိမ်လာတဲ့အခါကျတော့ကြွ၍သဘောလေးကတခြားသူ့ကိုရှုသိစိတ်ကလေးကတခြားလှမ်း၍သဘောလေးကတခြားသူ့ကိုရှုသိစိတ်ကလေးကတခြားခြား၍သဘောလေးကတခြားသူ့ကိုရှုသိစိတ်ကလေးကတခြားအဲဒါလို့ရုပ်တခြားနာမ်တခြားစိတ်တခြားအရှုခံအာယုံတခြားသိမလားဘူးလား သိလာတယ်အသိခံသိစရာကတခြားရှုသိတဲ့သိတာကတခြားဟုတ်လားသိစရာရဲ့သိတာရဲ့နှစ်ခု꿰ပြီးသိမလားဘူးလားဒီတော့အဲ့ဒါလို့သိတာဟာနာမရူပပရိစေရညနာမနာရူပယုတ်ကိုပရိစေရပိုင်းပိုင်းခြားခြားကွဲကွဲပြားပြားသိတဲ့ညံတဲ့အဲ့ဒီညံရှင်းရှင်းလင်းလင်းပြီးပြီးပြင်းပြင်းဖြစ်ဖြစ်တဲ့အခါကျတော့ ယောဂီကဝိရိယမရောဘဲနဲ့ကြိုးစားပြီးတိုးပြီးရှုတော့ပစ္စယပရိက္ခဉာဏ်ဆိုတာဖြစ်ပေါ်သည်တဲ့ပစ္စယပရိက္ခဉာဏ်ဆိုတာအကြောင်းအကျိုးကိုသိတဲ့ဉာဏ်ကြွကျင်နဲ့ကြွတယ်လှမ်းတယ်ခြားတယ်လို့ရှုတဲ့အခါကျတော့ကြွကျင်တဲ့စိတ်ကလေးကအကြောင်းသူ့ကြောင့်ပဲကြွမှုလေးဖြစ်ပေါ်တယ်လှမ်းကျင်တဲ့စိတ်ကလေးကအကြောင်းသူ့ကြောင့်ပဲလှမ်းမှုလေးဖြစ်ပေါ်တယ်ခြားကျင်တဲ့စိတ်ကလေးကအကြောင်းသူ့ကြောင့်ပဲခြားမှုလေးဖြစ်ပေါ်တယ်စသည်ဖြင့် နာအကြောင်းရုပ်အကျိုးတရားသဘောကို သိလာတယ်တခါဖောင်းနဲ့ပိန်နဲ့ထိုင်နဲ့ထိတဲ့ရှုတဲ့အခါမှာလည်းပဲဖောင်းရုပ်ရှိလို့ဖောင်းတယ်လို့ရှုတဲ့စိတ်ဖြစ်တယ်ပိန်ကြွပိန်ကြသွားတဲ့သဘောရှိလို့မို့လို့ပိန်တယ်လို့ရှုတဲ့သဘောဖြစ်တယ်လက်ကတဖြည်းဖြည်းကွေးပြန်တော့ကွေးတယ်ကွေးတယ်လို့ရှုတဲ့အခါမှာကွေးရုပ်ရှိလို့သာလျင်ကွေးတယ်လို့ရှုတဲ့စိတ်ဖြစ်တယ်လို့အရှုခံယုတ်ကအကြောင်းတရားရှုသိစိတ်နာငါအကျိုးတရားလို့အဲ့ဒါလို့သိပြန်တယ် အစာရှိသည်ဖြင့်အဲ့ဒါလို့သိတာကအကြောင်းအကျိုးကိုသိတဲ့ပစ္စယပရိက္ခဟဉာဏ်ဟုတ်ကဲ့လားပထမဉာဏ်ကဘာလဲနာမရူပပရိစ္ဆေရဉာဏ်ဒုတိယကပစ္စယပရိက္ခဉာဏ်ပစ္စယပရိက္ခဆိုတာဘာလဲအကြောင်းအကျိုးကိုခွဲခြားသိပြီးနောက်တစ်ခုကသမ္မတနာဉာဏ်တဲ့သမ္မတနာဉာဏ်လို့ဆိုတာအနိစ္စဒုက္ခအနတ္တသဘောကိုသိတဲ့ဉာဏ်သဘောကိုဆင်ញင်သုံးသပ်ပြီးသိတယ်တဲ့ အနိစ္စဆိုတာအရှုခံအာယုံဟာရှုဖြစ်ပေါ်လာတဲ့အခါမှာဆိုကြပါစို့ဖောင်းတယ်လို့ရှုလိုက်တယ်ပြီးတော့ပျောက်သွားတယ်ပိန်တယ်လို့ရှုလိုက်တယ်ပျောက်သွားတယ်အဲ့တော့အရှုခံအာယုံရဲ့ဖြစ်ပေါ်မှုကိုလည်းသိတယ်ပျောက်သွားတာလည်းသိတယ်ပျောက်သွားတာသိတဲ့အခါကျတော့အရှုခံအာယုံတည်မြဲမနေဘူးခဏချင်းပဲပျောက်ပျောက်ပြက်ပြက်သွားတာပဲလို့သိတော့မြဲတယ်လို့သိသလားမမြဲဘူးသိသလားမမြဲဘူးအဲ့ဒါအနိစ္စကိုသိတာပေါ့အဲ့ဒီမမြဲတာတွေပဲဆက်က ဇက်တက်ဇက်တက်ဆက်ခါဆက်ခါတွေ့သိနေရပြီဆိုတော့ကောင်းတယ်လို့ထင်မလားမကောင်းဘူးလို့ထင်မလားမကောင်းဘူးလို့ထင်မကောင်းဘူးလို့သိတာဟာဒုက္ခနုပတနာညာဒုက္ခကိုသိတာပဲတဲ့ဖြစ်ပြမပြတ်နှိပ်စက်ခံနေရတဲ့သဘောတဲ့နော်မကောင်းဘူးလို့သိတယ်အဲ့ဒါလို့ဆိုတော့အမြဲတည်နေတဲ့အခိုင်အမာအနှစ်အသာရအတ္တငါပုဂ္ဂိုလ်တ attva ရှိတယ်ဆိုတာ အဲ့ဒီအတိမှပျောက်မလားရှိအောင်မလားပျောက်သွားတော့အနတ္တသဘောကိုသိတယ်အနိစ္စဒုက္ခအနတ္တသဘောသုံးမျိုးသိတာကိုသာမတနာညာဟုတ်လားအနိစ္စဒုက္ခအနတ္တသဘောမမြဲစင်ရဲ့ပုဂ္ဂိုလ်တ attva အတ္တမဟုတ်ဘူးဆိုတဲ့သဘာဝသုံးမျိုးကိုသုံးသပ်ပြီးသိတာကဘာညာလဲသာမတနာညာဆိုနာမရူပနာမရူပပစ္စယ သမ္မတနာပါနာမရူပပစ္စယသမ္မတနာပါဆိုပိုးပို့ပြီးဆင်ကျဲလာတယ်အဲ့ဒီသမ္မတနာညာအခိုက်အတန့်မှာဝေဒနာတွေ ဖိပြီးတော့ရှုရတယ်ဝေဒနာပြင်းထန်တယ်ပြင်းထန်တဲ့ဝေဒနာတွေဖိရှုဖိရှုတဲ့အခါကျဝေဒနာရဲ့အစအလဲဆုံးသိတယ်အရှုခံစိတ်ရဲ့အစအစအလဲဆုံးလည်းသိတယ်ဖောင်းမှုပိမှုရဲ့အစအလဲဆုံးလည်းသိတယ်အစရှိသဖြင့်အဲ့ဒါလို့သိတယ်အဲ့ဒီသမထနာညာကြော်သွားပြီဆိုတဲ့အခါကျတော့ယုံနာနေဖြစ်ပေါ်တာယုတ်တွေဖြစ်ပေါ်လာတာသိတယ်ပျောက်သွားတာသိတယ်ရှုတဲ့စိတ်ဖြစ်ပေါ်လာတာလည်းသိတယ်ပျောက်သွားတာလည်းသိတော့ဒါဥဒယပယညာတဲ့ဖြစ်မှုပြက်မှုကို သိတဲ့ညာယုံနာတို့ရဲ့ဖြစ်မှုပြမှုကိုသိတဲ့ညာဥဒိယပယညာတိုးတက်ပြီးရှုမှတ်ပွားပွားများလာတဲ့အခါကျတော့အဲအဲ့ဒီဥဒိယပယညာအစပိုင်းမှာယောဂီတော်တော်ကောင်းတဲ့အကောင်းတွေနဲ့တွေ့ရတဲ့စိတ်သိတည်ငြိမ်တဲ့သိဝမ်းသာတဲ့တိတ်နှစ်သိတဲ့ကျေနပ်တဲ့ပြီးတော့ကြက်သီးတပြားမြန်းထတဲ့အလင်းရောင်တွေလည်းမြင်တတ်တယ်အစရှိသည်ဖြင့်ကောင်းတဲ့သဘောတွေတွေ့တတ်တယ်အဲ့ဒီကောင်းတဲ့သဘောတွေဟာ ဒါအစပဲရှိသေးတယ်ဒီကောင်းတဲ့သဘောတွေတတ်မဲ့နေမဲ့ဆိုလို့ရှိရင်အဆုံးမရောက်တော့ဘူးလို့သဘောသိပြီးတော့အဲ့ဒီကောင်းတဲ့သဘောတွေကိုရှုပြရတယ်ဒီကောင်းတဲ့သဘောတွေကိုဘာခေါ်တယ်လဲဆိုတော့ဝိပဿနုပကိလေသာတဲ့ဝိပဿနာရဲ့ဉာဏ်ညူးချောင်းတရားတွေတဲ့ဘာကြောင့်လဲဆိုတော့ဒီအကောင်းလေးကိုသဘောကျပြီးတော့တာယာတတ်မဲ့ပြီးနေမဲ့ဆိုဒီအကောင်းလေးကရှေ့တိုးပါအောင်မလားမတိုးဘူးဒီအကောင်းဟာ အထက်ဆုံးအကောင်းနဲ့စာမဲ့ဆိုလို့ရှိရင် तू ကအခြေအောက်ခြေမှာပဲရှိသေးတယ်။ဒါကြောင့်မလို့ငါဟာဒီကောင်ဒီအကောင်ဟာ တပြားတံပဲရှိသေးတာပါလားတသိန်းနာအကောင်ကိုငါမတွေ့သေးဘူးတသိန်းနာအကောင်လို့ချင်းဒီတပြားတံအကောင်ငါစွန့်ပါပဲဆိုပြီးတော့အဲ့ဒီကောင်းတဲ့သဘောတွေကိုရှုပြရမယ်တဲ့ရှုလို့ရှိရင် ရှေ့တိုးသွားတယ်ရှေ့တိုးသွားတော့ယုံနာတို့ရဲ့ဖြစ်မှုပြက်မှုကိုသိတယ်အဲ့ဒီဖြစ်မှုပြက်မှုသိရကနေပြီးညာကဘိုးဘိုထက်လာတဲ့အခါကျတော့ ဖြစ်တာကိုသိတာတဲ့ပြက်တာပျောက်တာကိုပဲပိုးပြီးအလေးပေးသိတော့အဲ့ဒီမှာဘင်ကညာတဲ့အပြက်ကိုအလေးပေးပြီးသိတဲ့ညာအဲ့တော့ရှုလိုက်တိုင်းရှုလိုက်တိုင်းအပြက်တွေကြီးတွေ့နေတဲ့အခါကျတော့စိတ်ထဲကကြောက်တလို့လို့ဖြစ်လာတဲ့ဒါကဘယညာဒီတော့ကြောက်စရာတွေကြီးပဲလို့ယုံနဲ့နံကိုထင်တဲ့အခါကျတော့အာရိနဝညာအပြစ်မြင်လာတယ်အဲ့ဒါလိုပြစ်မြင်လာပြီဆိုလို့ရှိရင်ဒီယုံနာနဲ့မပြောမမွေ့တော့ဘူးဒါကြောင့်မလို့ညီးငွယ်တဲ့နိဗ္ဗိဒာနုပဒနာညာဖြစ်တဲ့ အဲ့ဒါလို့ဒီယုံနာနဲ့မပြောမမွေးဘူးဆိုလို့ရှိရင်ယုံနာကလွတ်ရကိုယုံသွားခြင်းနဲ့ဒီယုံနဲ့နာကိုလွတ်ရကြွရတနေရာမှာပုံချပြလိုက်ခြင်းနဲ့ဒါမှမဟုတ်၆ကဘာကနေပြီးသွားရောလဲလို့ပြစ်ချပြလိုက်ခြင်းနဲ့အဲ့ဒါယုံနံတို့မှလွတ်မြောက်လိုတဲ့ညာမௌစီတုကမြတာညာအဲ့ဒါလိုလွတ်မြောက်လိုတဲ့အတွက်ယုံနံဟာတွေ့တာစရာမကောင်းတဲ့ဟာလမှန်ရလားနှစ်သက်စရာများရှိသေးသလားလို့ပြန်ရှုတဲ့ညာဖြစ်တယ် ပဋိသင်္ခာဉာဏ်ပြန်ရှုတဲ့အခါကျတော့ရှုတိုင်းရှုတိုင်းစူးစိုက်တင်ခြင်းမှုတမာရီအားကောင်းတဲ့အခါကျတော့ဉာဏ်ကထက်ထန်နေတော့ရှုတိုင်းရှုတိုင်းဟာအနိစ္စဒုက္ခအနတ္တသဘောမမျက်စင်ရဲ့ပုဂ္ဂိုလ်တ attva အတ္တမဟုတ်တဲ့သဘာဝတွေပဲတွေ့တွေ့နေရတဲ့အခါကျတော့အာဟုတ်ပြီတကယ်စစ်စစ်ကိုမကောင်းတာပဲလုံးဝနှစ်သက်စရာတွေ့တာစရာမဟုတ်ဒုက္ခတုံးတက်တက်ပဲလို့သိလာတဲ့အခါကျတော့အထက်တိုးရှုတော့ အာရသွားပြီကျေနပ်သွားပြီဟွန်းရှူတိုင်းရှူတိုင်းဟာဖြစ်ပြီးပြက်နေတာပဲဖြစ်ဖြစ်ပြီးပြက်နေပဲဒါပဲဒါရှိတာပဲအဲ့ဒါလို့သဘောကျကျေနပ်သွားတဲ့အခါကျတော့ရှုယုံရှုယုံမြလေးရှုရှိတော့တယ်စိတ်ထဲမှာဘာမှမဖြစ်တော့ဘူးစိတ်ကလည်းတည်ငြိမ်နေတယ်ဒါကြောင့်မလို့စိတ်ထဲမှာဝမ်းသာမှုလည်းမရှိဝမ်းနည်းမှုလည်းမရှိချမ်းသာမှုလည်းမရှိဆင်းရဲမှုလည်းမရှိတဲ့အတွက်အဲ့ဒီညာကိုအလေကထိုင်နေတဲ့ညာလို့ခေါ်တဲ့သင်္ခါရုပ္ပခညာ ဒါကြောင့်ဥရိယဘေယညံဘင်္ဂဘယအာဒီနဝဥရိယဘေယညံဘင်္ဂညံဘယညံအာဒီနဝညံဆိုဥရိယဘေယညံဘင်္ဂဘယအာဒီနဝဥရိယဘေယညံဘင်္ဂဘယအာဒီနဝဆို ဒီတော့အာရိနဝညံပြီးတဲ့အခါကျတော့အပြစ်မြင်တဲ့ညံပြီးတော့ညီငွေလာတဲ့နိဗ္ဗိဒာညံညီငွေတော့လွတ်ချင်လာတဲ့မုံစိတုကမြတာညံလွတ်ချင်တော့ပြန်ပြီးတော့ထပ်ထပ်ပြီးရှုတော့ပฏิသင်္ခာညံဟုတ်လားဆိုနိဗ္ဗိဒာနုနိဗ္ဗိဒာနုမုံစိတုမုံစိတု ပြန်ရှုပฏิသင်္ခာနိဗ္ဗိဒာနုနိဗ္ဗိဒာနုဆိုတာနိဗ္ဗိဒာနုပတနာညာဆိုတဲ့အရှိကိုဆိုလိုတာနိဗ္ဗိဒာနုမုံစိတုပြန်ရှုပฏิသင်္ခာသုနိဗ္ဗိဒာနုမုံစိတု အဲ့ဒီပဋိသင်္ခာညာနဲ့ပြန်ရှုတဲ့ပြီးတဲ့အခါကျတော့ခုနပြောတဲ့မချမ်းသာမစင်းရဲဝမ်းမနဲ့ဝမ်းမသာဆိုတဲ့အလဲအထိုင်နေတဲ့သင်္ခါရုပ္ပခာညာအဲ့ဒီသင်္ခါရုပ္ပခာညာနဲ့ပြီးတဲ့အခါကျတော့အနုလောမညာနဲ့ရှေ့ဖြစ်တဲ့ဝိပဿနာဉာဏ်နေနဲ့လည်းမဆန့်ကျင်ဘူးလျော်တဲ့နောက်ဖြစ်တဲ့ကုတ္တရဘူဉာဏ်မဲ့ဉာဏ်ဖူဉာဏ်နဲ့လည်းလျော်တယ်တဲ့အနုလောမဉာဏ်ရှေ့နောက်နှစ်ပါးလုံးနဲ့လျော်တဲ့ဉာဏ်ဖြစ်ပေါ်တဲ့အဲ့ဒီဉာဏ်ဖြစ်ပေါ်ဖြစ်ပေါ်ပြီးတော့မှ ဂုတရဘူးဆိုတဲ့ပုထုဇဉ်အနွယ်ကို ဖြတ်ပြီး အရိယာဇတ်စီညွတ်နေတဲ့ဉာဏ်ဖြစ်တယ်တဲ့ဂုတရဘူးပုထုဇဉ်အနွယ်ဖြတ်ပြီးတော့အရိယာဇတ်စီညွတ်နေတော့ဒီညာဟာပုထုဇဉ်နယ်နဲ့အရိယာနယ်နှစ်နယ်ရဲ့စัจ जा မှာဖြစ်နေတဲ့နယ်ချာညာပေါ့ဟုတ်ကဲ့လားဘာညာလဲနယ်ချာညာဘာကြောင့်လဲဒီညာမှာပဲပုထုဇဉ် ဇတ်ဟာဇတ်သိမ့်သွားပြီအဲ့ဒီညာကရှေ့ရောက်သွားပြီဆိုလို့ရှိရင်တော့ဘယ်ဇတ်ထဲရောက်သွားမလဲအရိယာဇတ်ထဲရောက်သွားမယ်ဒါကြောင့်မလို့သူဟာနေကြညာနော်နေကြညာဆိုတော့အဲ့ဒီညာအဲ့ဒီအသိဟာနောက်ပြန်အာယုံပြုမလားရှေ့အာယုံပြုမလားအဲရှေ့သွားဖို့ရာအာယူနေတာဆိုတော့ရှေ့ပဲအာယုံပြုတာပေါ့ နောက်အာယုံပြုတယ်ဆိုတော့ယုတ်နဲ့နာမဲ့တွေ့ရတယ်ရှေ့ကိုလှမ်းအာယုံပြုလိုက်တဲ့အခါကျတော့ယုတ်နာငြိမ့်တဲ့သဘောကိုတွေ့ရတယ်ဟုတ်ကဲ့လားရှေ့လှမ်းအာယုံပြုတော့ဘာသဘောတွေ့ရသလဲယုတ်နာငြိမ့်တဲ့သဘောတွေ့ရတယ်တဲ့အဲဒါလို့ရှေ့လှမ်းပြီးတော့အာယုံပြုနေတော့မှပဲဖြတ်ခနဲ့ယုတ်နဲ့နာကချုပ်ငြိမ့်သွားတဲ့အခါကျတော့အဲ့ဒီငြိမ့်တဲ့သဘောလေးကိုသိလိုက်တဲ့အသည့်လေးဖြစ်လိုက်တယ်အဲ့ဒီဟာကမဲ့ညာပထမဆုံးအသည့် နောက်ဒုတိယတတိယအသည့်တွေကတော့ဘုံညာပြီးတဲ့အခါကျတော့မှပြန်ပြီးတော့မိမိရထားတဲ့တရားကိုပြန်ဆင်ញင်းတဲ့ပစ္စုခဏညာဆိုတာဖြစ်တယ်ပြန်ဆင်ញင်းတာမိမိရတဲ့မဲ့ဆင်ញင်းတဲ့ဖိုးဆင်ញင်းတဲ့နိဗ္ဗာန်ဆင်ញင်းတဲ့ပြီးတော့ပယ်ပြီးသားကိလေသာဆင်ញင်းတဲ့မပယ်သေးတဲ့ကိလေသာဆင်ញင်းတဲ့အဲ့ဒီပစ္စုခဏညာဖြစ်တယ်ဒါကြောင့်ဆိုသင်္ခါအနုသင်္ခါအနုဂုတ္တရပုသင်္ခါအနု ရမှုမဲ့ဖို့ပါသင်္ခါအနုဂုတရပုရမှုမဲ့ဖို့ပါသင်္ခါဆိုတာကသင်္ခါရုပ္ပခာညာအနုဆိုတာကအနုလောမညာဂုတရပုဆိုတာကတော့ဂုတရပုညာရမှုမဲ့ဆိုတာကမဲ့ညာဖိုးဆိုတာကဖိုးညာဟုတ်လား သင်္ခါအနုဂုတရပုရမှုမဲ့ဖို့ပါအဲ့ဒီဂုတရပုကိုသတိထားနော်ဂုတရပုဟာနောက်ပြန်အာယုံပြုသလားရှေ့ကိုအာယုံပြုသလားတကယ်လို့များနောက်ပြန်အာယုံပြုရင် तू ဘာကိုအာယုံပြုရမလဲရုပ်နဲ့နာမ်ကိုအာယုံပြုရမယ်ရှေ့ကိုအာယုံပြုရင်နော်ရုပ်နာငြိမ့်တဲ့သဘောကိုအာယုံပြုရမယ်ဟုတ်ကဲ့လား သင်္ခါအနုဂုတရပုရမှုမဲ့ဖို့ပါသို့သင်္ခါအနုဂုတရပုရမှုမဲ့ဖို့ပါသင်္ခါအနုဂုတရပုရမှုမဲ့ဖို့ပါမဲ့ဖို့ပြီးလင်မဲ့ဖို့ပြီးလင်ပြန်ဆင်ញံပြန်ဆင်ញံဤတွင်ပစ္စဝေခဏဤ မဲ့ဖို့ပြီးလင်ပြန်ဆင်ခြင်းဤတွင်ပစ္စဝေခဏအိုလွဲလို့မြည်တွင်ပစ္စဝေခဏမဲ့ဖို့ပြီးလင်ပြန်ဆင်ခြင်းမြည်တွင်ပစ္စဝေခဏဆို အဲဒီတော့ဘယ်နှစ်ပါးရှိသွားလဲဘယ်နှစ်ပါးရှိသွားလဲဟုတ်ကဲ့လားပြန်ရည်သမနာမရူပပစ္စယသမ္မတနာပါဘယ်နှညာလဲ၃ညာဘာညာဘာညာလဲနာမရူပပရိစေရညာပစ္စယပရိကဟညာသမ္မတနာညာ ဥဒယပယညံဘင်္ဂပယအာဒီနဝဘယ်ညံနေပါလဲဥဒယပယညံပြီးတော့ဘင်္ဂညံပြီးတော့အာဒီနဝညံဘယ်နှညံလဲလေးညံဆိုတော့အလုံးဘယ်နှညံရှိသွားပြီလဲရှိသွားပြီနော်နေပိဒာနုမောစိတုပြန်ရှုပฏิသင်္ခါဘယ်နှညာလဲ နိဗ္ဗိဒာနုပဒနာညာမောစီတုကမြတာညာပฏิသင်္ခာညာဘယ်လောက်ရှိသွားပြီလဲ10ညာဟုတ်လားသင်္ခာအနုဂုတရပုရမှုမဲ့ဖို့ပါဘယ်နှညာလဲသင်္ခါရုပ္ပခာညာရဲ့အနုလောမညာရဲ့မဲ့ညာရဲ့ဖို့ညာရဲ့ အဲဂုတ္တရကုညာရဲ့မဲ့ညာရဲ့ဖိုညာရဲ့ဘယ်နှညာတော့ငါညာတော့မှမနေဘူးနော်အမလေးရလိုက်တာတထိုးကြီးပဲနော်ရလိုက်တာတထိုးကြီးပဲတကယ်အာရစရာကြီးနော်သင်္ခါအနုဂုတ္တရကုရမှုမဲ့ဖို့ပါသင်္ခါရုပ္ပခညာအနုလောမညာဂုတ္တရကုညာမဲ့ညာဖိုညာဟုတ်လား မက်ဖို့ပြီးလင်ပြန်ဆင်းခြင်းမြည်တွင်ပစ္စဝေခဏမညံဖုန်ညံပြီးတော့ဘာညံဖြစ်တယ်ပြန်ဆင်းခြင်းနဲ့ပစ္စဝေခဏညံဖြစ်တယ်အားလုံးပဲနှစ်ညံရှိသွားပြီလေဘလောက်လဲသိကြလားဆိုကြိုးစားသူက16ပါး16ပါး မမားရမည်သာမမားရမည်သာကြိုးစားသူကကြိုးစားသူက16ပါး16ပါးမမားရမည်သာမမားရမည်သာသို့ကြိုးစားသူက16ပါးမမားရမည်သာကြိုးစားသူက16ပါးမမားရမည်သာကြိုးစားတဲ့လူတော့ဒီညာ16ပါး ရပြီတဲ့ရလို့မဲ့ညာဖုန်ညာရပြီဆိုလို့ရှိရင်ဘာကိုဆင်ញင်အာယုံပြုမလဲဆင်းရဲငြိမ့်တဲ့နိဗ္ဗာန်ကိုအာယုံပြုမိဟုတ်ကဲ့လားဒါဖြင့်မကြိုးစားတဲ့စကားများနေတဲ့လူငေးနေတဲ့လူကြတော့ဘာရမလဲဘာမှမရဘူးဗလာပေါ့မဟုတ်လားမရဘူးဗလာပေါ့ ပြင်းဤလေရာထိုသူမှာဗလာရမိသာဟောမကုန်းလားဟင်ပြင်းဤတဲ့လူဆိုလို့ချင်းပါလေဗလာပဲရမယ်ဒီတော့ပြန်ဆိုနာမရူပ สุวัสดิ์ครับ အဲ့ဒါဂယုဆိုင်ပြီးတော့လိုက်အောင်လို့ဘုန်းကြီးကချပေးနေသည်တဲ့စိတ်ထားဖြူဖွေချမ်းသာရေးတရားတော်ဆောင်ပု္ပ္ပာအုံနောက်ဆုံးမှာပါသည်အခုမှကွန်ကျက်ပြလိုက်အောင်နော်ဘယ်မှာပါလဲနောက်ဆုံးမှတွေးသလားအဲအဲ့ဒီမှာပါသည်တဲ့ အဲ့ဒီမှာပါတယ်လို့ပြောလို့ရှိရင်ဂယုဆိုင်လိုက်မှာမဟုတ်လို့ဒါကြောင့်မပြောဘဲနဲ့အသာဖွက်ထားတာဒီတော့အဲ့ဒီမှာကြည့်ဒီမဉ္ဉံဖုန်ဉံပါဆိုလို့ရှိရင်မဉ္ဉံဖုန်ဉံပစ္စွခဏဉံပါဆိုလို့ရှိရင်တော့အလုံးပဲနှပါလဲ16ပါအဲ့ဒီမဉ္ဉံဖုန်ဉံပစ္စွခဏဉံကိုနှုတ်လိုက်ဘယ်နှပါရှိမလဲ73မှာဘယ်ကစပြီးဘယ်အထိလဲ16 နာမရူပပရိစ္ဆေဒညာကနေပြီးဘယ်ထိလဲဂေါတရပုအထိဘယ်နှပါလဲအဲ့ဒါညာဝိပဿနာညာ73ပါလို့တချို့အဲ့ဒါလို့ခေါ်ကြတယ်ဟုတ်လားတချို့ကြတော့ဝိပဿနာညာ73ပါလို့မခေါ်ဘူးဝိပဿနာညာ10ပါတဲ့နော်ဝိပဿနာညာ10ပါဆိုတာကကြီးလို့ ဝိပဿနာဆိုတာအနိစ္စဒုက္ခအနတ္တသဘောတို့ကို ရှုသိတော်ညာဟုတ်သလားဆိုတာဝိပဿနာဆိုသည်မှယုံနံတို့ဤအနိစ္စဒုက္ခအနတ္တသဘောတို့ကိုရှုသိတော်ညာကိုခေါ်ပါသည်ဝိပဿနာဆိုသည်မှ ယုံနံတို့ဤအနိစ္စဒုက္ခအနတ္တသဘောတို့ကိုရှုသိသောဉာဏ်ကိုခေါ်ပါသည်သိသောဉာဏ်ကိုခေါ်ပါသည်သို့ ကိုတော့၅កောက်ဆိုရမယ်အဲဝိပဿနာအထုတ်ပြီးဝိပဿနာဆိုတာဘာမှမသိပဲဖြစ်ဖြစ်နေလို့အဲဒါကြောင့်၅កောက်ဆိုရမယ်စိတ်ထဲရောနှုတ်ထဲရောခေါင်းထဲရောအသေးထဲရောကလီစာထဲရောစွဲသွားအောင်ဆို ဟာကိုနားလည်မှဝိပဿနာဉာဏ်ဆယ်ပါလို့အများယူဆကြတာကိုသဘောပေါက်တယ်ဒီတော့နာမရူပပရိစ္ဆေဒဉာဏ်တော့ကနာနဲ့ရုပ်ခွဲခြားသိရုံမျှပဲအနိစ္စဒုက္ခအနတ္တသိပလားမသိသေးဘူးပစ္စယပရိက္ခဉာဏ်ကြတော့လေအကြောင်းနဲ့အကျိုးသိရုံမျှပဲအနိစ္စဒုက္ခအနတ္တသိပလားမသိသေးဘူးဒါကြောင့်အဲ့ဒီဉာဏ်နှစ်ပါးဟာဝိပဿနာဉာဏ်မဟုတ်သေးဘူးတဲ့ဝိပဿနာရဲ့အခြေခံဉာဏ်တဲ့ဟုတ်လား ဒီတော့အနိစ္စဒုက္ခအနတ္တသဘောသိမှဥပဒနာဉာဏ်ကိုဒီတော့အနိစ္စဒုက္ခအနတ္တသဘောကဘယ်ကြမှာသိသလဲသမ္မတနာဉာဏ်တတိယဉာဏ်ကြမှာသိပြီဟုတ်ကဲ့လားအဲ့ဒီသမ္မတနာဉာဏ်ကနေပြီးဘယ်ဉာဏ်အထိအနိစ္စဒုက္ခအနတ္တသဘောတွေကိုသိသလဲ သမတနာဥဒယပိယဘေငါဘယအာဒီနဝနေပိတာမောစီတုကမြတာပฏิသင်္ခာသင်္ခါရုပိခာအနုလောမဂုတရဘူးဘေညာအထိအနိစ္စဒုက္ခအနတ္တသဘောတွေသိတယ်လေအဲမှားတယ်0ရမယ် ဂတရပုညာဟာနောက်ကိုပြန်အာယုံပြုသလားရှေ့ကိုပြန်ရှေ့ကိုအာယုံပြုသလားနောက်အာယုံပြုရင်သူဘာအာယုံပြုရမလဲယုံနာကိုအာယုံပြုရင်အနိစ္စဒုက္ခအနတ္တသဘောမတွေ့ဘူးလားတွေ့တယ်ဒါပေမဲ့နောက်ပြန်အာယုံမပြုဘဲနဲ့ရှေ့အာယုံပြုတော့သူဘာတွေ့သလဲယုံနာငြိမ့်နေတဲ့သဘောဆိုတော့အနိစ္စဒုက္ခအနတ္တသဘောတွေ့သေးလား မတွေ့ရင်သူ့ကိုဝိပဿနာဉာဏ်လို့တိုက်ရိုက်ဆိုလို့ရမလားမရဘူးဒါဖြင့်အနိစ္စဒုက္ခအနတ္တသဘောကိုဘယ်ဉာဏ်အထိသိပလဲအနုလောမဉာဏ်အထိဟုတ်ကဲ့လားဝတ္တရပုဉာဏ်ရဲ့ရှေ့ကအနုလောမဉာဏ်အထိအဲ့တော့ဘယ်နှပါးရှိသလဲ ရေကြည်သာမတနာဥဒယပယဘင်္ဂဗယအာရိနဝနေဗိဒာမௌစိတုကမြတာပဋိသင်္ခာ သင်္ခါရုပိခာအနုလောမဟောဘလောက်တော့12ပါးအဲ့ဒီဉာဏ်တွေကသာလင်ယုံနာတို့ရဲ့အနိစ္စဒုက္ခအနတ္တသဘောတွေကို ထိုက်တယ်လို့သိသိသိသိသွားသည်တဲ့ဒါကြောင့်သူတို့ကိုပဲဝိပဿနာလို့ဝိပဿနာဉာဏ်လို့မௌချဆစ်ဆဲအဖြစ်ခေါ်ကြသည် သို့တော့အခေါ်အဝေါ်တွေလိုရင်းလားမဟုတ်ဘူးသိဖို့ပဲလိုရင်းဟုတ်တယ်မဟုတ်လားအဲ့တော့သိဖို့ပဲလိုရင်းဆိုတော့သိဖို့ဆိုရင် မရှိပဲသိပါမလားတရားနာရင်နေုံနဲ့သိပါမလားအခုလိုရှင်းပြတာတွေသဘောပေါက်ုံနဲ့သိပါမလားမသိဘူးဒါကြောင့်ဒါတွေကိုစိတ်ထဲက အစွဲအလာမထားရဘူးတို့ရှုမှသိမယ်ရှုမှသိမယ်လို့ဆိုတဲ့စိတ်ကိုအမြဲတမ်းထားရမယ်ဒါကတော့ဘဟုတုတ္တဖြစ်ရုံဟုတ်လားဒီတော့မြတ်စွာဘုရားဟာသီလဖြင့်ထုံအပ်သောတမာတိသည်များသော အကျိုးရှိ၏ဆိုတာသီလစင်ကြယ်လို့ယုံနံကိုရှုတဲ့အခါကျတော့နောက်ချုံစိတ်တည်ငြိမ်မှုတမာတိမရပြီဘူးလားရတဲ့အခါကျတော့និဝရဏတွေစင်ကြယ်တော့စိတ်တဝိတ္တုမဖြစ်ဘူးလား ။အော်အဲ့ဒီမှာတမာရီဖြစ်တယ်ဒီတမာရီသီလစင်ကြယ်လို့ရတာ။အဲ့ဒါလို့တမာရီအားကောင်းတဲ့အတွက်စိတ်တည်ငြိမ်တဲ့အတွက်ပဲယုတ်နာနာနဲ့ယုတ်ကိုခွဲခြားသိတဲ့အကြောင်းအကျိုးသိတဲ့အနိစ္စဒုက္ခအနတ္တသိတယ်ဆိုတဲ့အသိဉာဏ်ပညာတွေမဖြစ်ဘူးလား။အဲ့ဒီပညာတွေဟာတမာတိဖြင့်ထုံအပ်သောပညာမဟုတ်ဘူးလား။ဒီတော့အဲ့ဒီဝိပဿနာပညာတွေတစ်ဆင့်နဲ့တစ်ဆင့်ရင့်ကျက်သွားလို့မလို့ ဂုတရဘုအထိရောက်သွားပြီးတဲ့အခါကျတော့ဘာပညာရသလဲမဲ့ပညာဖို့ပညာရရောဟုတ်ကဲ့လားအဲ့ဒီမဲ့ပညာဖို့ပညာအစဉ်စဉ်ရလို့၄စဉ်ရပြီးတဲ့အခါကျတော့အရဟတဖို့ပညာနဲ့တကွဖြစ်တဲ့စိတ်ဟာရဟတမညာရပြီးတော့အရဟတဖို့ညာအရဟတဖို့ပညာရတယ်အဲ့ဒီအရဟတဖို့ပညာနဲ့တကွဖြစ်တဲ့စိတ်ဟာကိလေသာနဲ့ရောထွေးနေသလားကိလေသာမှလွတ်သလားကိလေသာ တကယ်လို့သာဝိပဿနာပညာမဲ့ပညာဖူပညာမဖြစ်ရင်ဒီစိတ်ကိလေသာလွတ်နိုင်မလားမလွတ်နိုင်ဘူးအဲ့ဒီပညာဖြစ်လို့သာဒီစိတ်ဟာကိလေသာကလွတ်တာဒါကြောင့်ပညာပရိဘာဝိတံစိတ်တံအာတဝေဟိဝိမု ৎ တိပညာပရိဘာဝိတံဝိပဿနာပညာမဲ့ပညာဖူပညာဖြင့်ထုံမွှားအပ်သော စိတ်တံအရဟတဖို့တမာရိစိတ်သည်အာတဝေဟိအာတဝတရားတို့မှဝိမု ക്തി လွမြောက်၏အာတဝတရားဆိုတာကိလေသာပဲဒါကြောင့်မြတ်စွာဘုရားရာဇကြိုမှားရောဂိစကုတ်တောင်းမှားရောနောက်အဲ့ဒီကနေပြီးတခါဘယ်ကြွကလေးလို့ဆိုတော့အမ္ပလတ္ထိကယွာကြွပြီးတော့ရာဇာဂါရကခေါ်တဲ့မင်းကွန်းမင်းတဲ့နားမှာ နေတယ်သတင်းသုံးတယ် အဲ့ဒီအခါမှာရောဒီသီလသမารိပညာနဲ့ပတ်သက်တဲ့တရားတွေပဲဘုရားရှင်တပည့်သားတွေကိုမပြတ်ဆုံးမတယ်အဲ့တော့မပြတ်ဆုံးမတာဘာကြောင့်လဲဒီသီလသမารိပညာအကျင့်တရားသီသာနဲ့ကိလေသာတို့မှလွတ်မြောက်ကြောင်းဆင်းရဲငြိမ်းချောင်းအကျင့်ကောင်းအကျင့်မှဖြစ်လို့မဟုတ်ပေဘူးလားအခုသီလသမารိပညာရဲ့သဘောကိုနားလည်ပြီနော်တဘာဝကိုတော့သဘောတရားအရာတော့နားလည်ပြီ နော်ကိုတွေ့ရအောင်သိအောင်ဆိုရင်တော့ဘာလုပ်ရမလဲအာထုတ်ဖို့ရှုဖို့မှတ်ဖို့ဒါအရေးကြီးတယ်ဟုတ်ကဲ့လားနောက်မြတ်စွာဘုရားအဲ့ဒီအမ္မလတ္ထိကကနေပြီးတော့နာလန္ဒမြို့ကိုကြွားတယ်ဘုရားရှင်ကြွားတိုင်းကြွားတိုင်းဟာနောက်ပါတန်ဃာတွေအများကြီးပါတာပေါ့အဲ့ဒီကြွားတဲ့အချိန်မှာမြတ်စွာဘုရား45ဝါမြောက်ဝါမဆိုခင်အချိန် ဟုတ်ကဲ့လားဘယ်ချိန်လဲဝါမဆိုခင်ချိန်အခု ပါဝါရိကတရဥယျင်ရောက်သွားပြီတဲ့ပါဝါရိကတရဥယျင်မြတ်စွာဘုရားကြွသွားပြီနာလန္ဒမြို့ကနေပြီးတော့ပါဝါနာလန္ဒမြို့မှာရှိတဲ့ပါဝါရိကတရဥယျင်မှာသတင်းသုံးတယ်ဒီခါမှာအရှင်သာရိပုတ္တရာကမြတ်စွာဘုရားကိုလျှောက်တဲ့ မြတ်စွာဘုရားတဲ့တပည့်တော်ညံထဲမှာဒီလိုသိမြင်ထင်လာပါတယ်ဘုရားတဲ့လောကမှာမြတ်စွာဘုရားနဲ့တူသောသဗ္ဗညုတအရဟတမေညာသဗ္ဗညုတညာရရာမှာမြတ်စွာဘုရားနဲ့တူသောလူနာပြမသတ္တဝါဘယ်သူမှမရှိဘူးလို့တပည့်တော်ညာနဲ့မှာထင်မြင်လာပါတယ်သိလာပါတယ်ဘုရားတဲ့ဒီတော့မြတ်စွာဘုရားက မိန်တယ်သာရိပုတ္တရာတဲ့မြတ်စွာဘုရားတို့နဲ့တူတဲ့သဗ္ဗညုတညာအရဟတမေညာရရမှာမြတ်စွာဘုရားတို့နဲ့တူတဲ့အသိဉာဏ်ရှိတဲ့ပုဂ္ဂိုလ်မရှိဘူးလို့သင်ပြောတော့ကားတဲ့သင်ဟာတို့များရဲ့စိတ်ကိုသိတဲ့စေတောပရိယာဉာဏ်ရလို့လားတဲ့ဟောတို့ရဲ့စိတ်ကိုသိလို့လားတဲ့ အရှင်သာရိပုတ္တရာကမမဘုရားတဲ့တပည့်တော်မြတ်စွာဘုရားရဲ့စိတ်ကိုတော့မသိပါဘူးဘုရားတဲ့ဒါပေမဲ့လည်းရှေးရှေးဘုရားတွေရောနောက်ပွင့်လက်တံဘုရားတွေရော အခုပွင့်ဆဲဖြစ်တဲ့မြတ်စွာဘုရားတွေရောတပည့်တော်ယုံကြည်တာကနိဝရဏတရားတွေပယ်ရှားနိုင်တဲ့တတိပဋ္ဌာန်၄ပါးပွားများလို့မလို့ဘုဇင်9ပါး မိမိတို့တဏ္ဍာမှာဖြစ်ပွားတဲ့အတွက်ပဲကိလေသာတွေငြိမ့်ပြီးဆင်းရဲငြိမ့်ရတယ်လို့တပြည့်တော့ဒီလိုသဘောပေါက်ပါတယ်ဘုရားတော်ပင်စနိဝရဏေပဟာယပညာယဒုပ္ပလိကရဏေတတ္တတုပုဇင်ငေတုစတ္တာရစတုတုတတိပဋ္ဌာနေတုပဋိဋ္ဌိတာတတ္တပုဇင်ငေဘာဝိတဝါကိလေသေဟိဝိမုတ်စိန်တုတော့ ပညာအသိဉာဏ်ကိုအားနဲ့အောင်လုပ်တတ်တဲ့និဝရဏတရား၅ပါးကိုတတိပဌာန်ရှုခြင်းအားဖြင့်ခွာလိုက်ပြီးတော့အဲ့ဒီនិဝရဏတွေကွာတဲ့အခါမှာမိမိတို့တဏ္ဍမှာဘုဇဉ်9ပါးကို ဖြစ်ပွားစေတဲ့အတွက်ပဲကိလေသာတို့ကကိလေသာတို့မှရှေးရှေးဖရာရှင်နေရော ယခုပွင့်တဲ့ဖရာရောနောင်နောင်ဖရာရှင်နေရောလွတ်သွားတယ်လို့တပည့်တော်ဒီလိုစိတ်ထဲမှာ သိလာပါတယ်ဗျာတဲ့ဥပမာဆိုလို့ရှိရင်တော့မြို့တစ်မြို့တတိုင်းကလည်းအမတန်လုံခြုံတဲ့တကားကလည်းလုံခြုံတဲ့တတိုင်းအောက်ခြေရောတတိုင်းအပြင်ရောတတိုင်းထိပ်ရောအားလုံးကိုလုံလုံချုံချုံအပေါက်ကလေးတစ်ပေါက်မှမရှိအောင်လှုပ်ထားတဲ့မြို့အဲ့ဒီမြို့ကိုလူတယောက်ဟာလှက်ပတ်ပြီးကြည့်တဲ့အခါကျတော့ငယ်ဒီမြို့မှာလူတွေလည်းသွားလာထွက်ဝင်နေတာတွေ့တယ်ဒါပေမဲ့လို့မြို့တတိုင်းအနေနဲ့လည်းဘာအပေါက်မှမတွေ့ရဘူး မတွေ့ရတော့ဧကန်သာဒီတပေါက်ထီသောတကားကပဲဒီမြို့ကို လူတွေဟာဝင်ထွက်သွားလာနေကြတာပဲလို့သူစိတ်ထဲမှာအဲ့ဒါလို့သိပါတယ်ဖရားတဲ့ဆိုလိုတာကတခြားတခြားဝင်စရာထွက်စရာအပေါက်မရှိတဲ့အတွက်တခုရီတော့တကားမှကြီးဖြစ်တဲ့ဒီအပေါက်ကပဲမြို့တဲကဝิญญာမြို့တဲကိုဝิญญာတဲ့ဒီအပေါက်ကပဲမြို့တဲကထွက်တယ်လို့သိသလိုတဲ့ တတိပဋ္ဌာန်တရား၄ပါးပွားတဲ့အတွက်និဝရဏတရားတွေကိုစင်ကြအောင်ပြုနိုင်လို့မို့လို့ဗောဓိပက္ခယဘုဇင်တရားတွေမိမိတို့တဏ္ဍာမှာမြတ်စွာဘုရားတွေဟာဖြစ်ပွားအောင် ပြုနိုင်တယ်ဘုဇင်တရားတွေဖြစ်ပွားတဲ့အတွက်ပဲကိလေသာတွေစင်ကြယ်လို့မြတ်စွာဘုရားအဖြစ်ရကြတယ်လို့တပည့်တော်သိပါတယ်ဘုရားတဲ့တခြားနည်းစဉ်းစားစရာ မရှိပါဘူးဆိုလိုတာကတတိပဋ္ဌာန်ပွားရင် ကိလေသာငြိမ်းစင်းရဲငြိမ်းမယ်ဆိုတာဒါသေချာနေတဲ့သဘောပါပဲလို့ဆိုလိုတယ်အဲ့ဒါထောက်ဆပြီးသိပါတယ်ဖေရလို့မြတ်စွာဘုရားလျှောက်တဲ့ဒီနေရာမှာအရှင်သာရိပုတ္တရာကိုတမ္ပတာရဏိယသို့မြတ်စွာဘုရားတမ္ပတာရိတမ္ပတာရဏိယဒေသနာကိုဟောတယ်နောက်မြတ်စွာဘုရားအဲ့ဒီနာလန္ဒကနေပြီးတော့ဘယ်ကြွသလဲလို့ဆိုတော့ပါတလိရွာကြီးကြွတယ်တဖြည်းဖြည်းရာဇဂိုကနေပြီးမြောက်ကိုကြွသွားတာ ပါတလိရွာကြီးကြတော့မကရတိုင်းရဲ့နယ်စပ်ရောက်သွားပြီမကရတိုင်းရဲ့နယ်စပ်ရောက်သွားပြီဆိုတော့ဟိုမြောက်ဖက်ဆိုရင်ဘာပဲရှိတော့လဲဟောအစာဦးနေ့ကပြောခဲ့တယ်လေမကရာတိုင်းရဲ့နေဇတ်ရောက်သွားလို့နေဇတ်ကျော်သွားရင်ဘာရောက်မလဲဝိဇီတိုင်းဟုတ်ကဲ့လားဘယ်ရောက်သွားပြီလဲ ဝိဇီတိုင်းဝိဇီတိုင်းကတိုင်းအနေနဲ့ဝိဇီမြို့အနေနဲ့ကဝေသာလီ ဝေသာလီမြို့လို့လည်းခေါ်တယ်ဝေသာလီပြည်လို့လည်းခေါ်တယ်ဒါပေမဲ့လို့နေတဲ့ပုံကိုယ်တွေကတော့လိတ်ဆဝီတွေလို့အဲ့ဒါလို့ခေါ်ကြရတယ်နေတဲ့ပုံကိုယ်တွေရဲ့နာမည်ကတော့လိတ်ဆဝီတိုင်းနာမည်ကတော့ဝိဇီမြို့နာမည်ကတော့ဝေသာလီဒါတော့အဲ့ဒီမကရတိုင်းနဲ့ဝိဇီတိုင်း အကြာမှနယ်စပ်ဖြစ်တဲ့ပါတလိရွာကြီးရောက်သွားတယ်ပါတလိရွာကြီးရောက်တဲ့အခါကျတော့ပါတလိရွာကြီးမှာအဲတဲ့ရိတ်တာမှာမြတ်စွာဘုရားတဲခိုရိတ်တာမှာသတင်းသုံးတယ်တဲခိုရိတ်တာဆိုတာသေးသေးတော့မဟုတ်ဘူးကြီးကြီးကျယ်ကျယ်ကြီးတွေလောက်တတာကဒီဝိဇိတိုင်းမကဝေတာလီမင်းနေလာလို့ရှိရင်လည်းပဲဒီတဲကိုရိတ်တာကြီးမှာပဲနေပြီးတော့သူတို့ပျော်ဝဲတွေဘာတွေစပြီး ပျော်ပျော်ပါပါနေဖို့တခါမကရအတိုင်းမဲ့ကအဇာတသမင်းရဲ့မင်းကြီးမင်းသားတို့မူကြီးမရတို့လာလည်းပဲဒီတဲကိုရိတ်တာမှာပဲနေပြီးတော့ပျော်ပျော်ပါပါနေကြဖို့အမှန်တော့သူတို့ဒီမှာ recreation center ပဲဒီတဲကိုရိတ်တာဆိုတာဒီမင်းနေရဲ့ recreation center ပဲအဲ့ဒါပါတလိရွာသူရွာသားတွေကဆောက်ပေးထားရတာဘာကြောင့်လဲဆိုတော့ဒီနယ်စပ်နေရာဒီရွာကြီးကตายရတဲ့အခါကျတော့ ဟိုရင်ဖြစ်ပြီဆိုလို့ရှိရင်ငပလီသွားကြသလိုပေါ့နှွေခါရောက်ပြီဆိုလို့ရှိရင်ငပလီသွားအပန်းဖြေကြသလိုဒီပါတလိရွာကြီးလာပြီးမကရမင်းတွေကလည်းလာပြီးအပန်းဖြေကြတယ်ဝေသာလီမင်းတွေကလည်းလာပြီးအပန်းဖြေကြတယ်အပန်းဖြေကြပြီဆိုလို့ရှိတော့ကအနိုင်ကျင့်တယ်ပါတလိရွာတဲ့ကအိမ်ကြီးအိမ်ကောင်းတွေသူတို့ယူပြီးတော့ကဲမင်းတို့ကတခြားသွားနေကြအောင်ပွဲဆိုပြီးအိမ်ကြီးအိမ်ကောင်းတွေမှာတက်နေပြီးအဲ့မှာသူတို့အပန်းဖြေစခန်းလုပ်ကြတယ်နောက်တော့ရွာသူရွာသားတွေ ဒီမင်းနဲ့နှစ်ဖက်သောမင်းနဲ့ညှင်းတာမတတ်နိုင်တာနဲ့ကဲမဖြစ်ချေဘူးတို့ရွာလဲမှာအာဝတ္ထာဂါရခေါ်တဲ့တဲခုရိတ်တာကြီးဆောက်ထားမှပဲဓမ္မတို့အချင်းခါရတက်တာမယ်ဆိုပြီးတော့အဲ့မှာကြီးမားတဲ့တဲခုရိတ်တာကြီးဆောက်ပြီးတော့အဲ့ဒီတဲခုရိတ်တာကြီးမှာလူနေဖို့ပစ္စည်းထားဖို့ချက်ဖို့ပြုတ်ဖို့အကုန်လုံးဆင်းနေလောက်တာအဲ့ဒီအချိန်မှာတော့ဘသူမှတဲခုတဲ့လူမရှိဘူးမြတ်စွာဘုရားကြွလာတော့မြတ်စွာဘုရားကအဲ့ဒီအာဝတ္ထာဂါရတဲခုရိတ်တာမှာတရင်တော့ ပထမတော့တဲခွေရိတ်တာသရင်မသုံးဘူးမြတ်စွာဘုရားကဒီတစ်ပင်အောက်မှာသရင်သုံးနေတော့လျှောက်တော့အချင်းတပည့်တော်များရဲ့တဲခွေရိတ်တာမှာသရင်သုံးတော်မူပါဘုရားလျှောက်လျှောက်တော့မြတ်စွာဘုရားစိတ်စိတ်ပြီးလက်ခံလိုက်တယ်ဒါနဲ့သူတို့တဲခွေရိတ်တာမှာကြာကြာနာနာပြင်းစင်မွမ်းမပြီးဘုရားရှင်ပြည့်အဲ့ဒီမှာဘုရားရှင်သရင်သုံးသုံးပြီးညကြတရားညာနာကြတယ်တရားနာတဲ့အခါကျတော့မြတ်စွာဘုရားကသီလအကြောင်းဟောတယ် ကိုကျင့်သီလမစင်ကြယ်ဘူးဆိုလို့ရှိရင်ရနိုင်တဲ့အပြစ်တွေကိုကျင့်သီလစင်ကြယ်တယ်ဆိုလို့ရှိရင်ရနိုင်တဲ့အကျိုးတွေကိုကျင့်သီလဆိုတာအခြေခံအပြင်တော့၅ပါးသီလပေါ့ဒီတဲ့ပုပ်ပြီးတတ်နိုင်တယ်ဆိုလို့ရှိရင်တော့၈ပါး၉ပါး၁၀ပါးနဲ့ယဟန်တော်ရဲ့ပါတိမောက္ခသံဃာသီလတွေအဲ့ဒါကိုကျင့်သီလပဲသီလကိုအကျဉ်းချုပ်လိုက်မယ်ဆိုလို့ရှိရင်ကိုနှုတ်နှစ်ပါးစောင့်စောင့်စည်းထိန်သိမ်းတာပဲ။ ကိုယ်နဲ့နှုတ်ကိုအပြစ်ကင်းအောင်စောင့်စည်းထိမ့်သိမ်းထားတာကိုဘာခေါ်လဲသီလလို့ခေါ်တယ်ဒီတော့အဲ့ဒီကိုကကိုကိုအပြစ်ကင်းအောင်နှုတ်ကိုအပြစ်ကင်းအောင်စောင့်စည်းထိမ့်သိမ်းထားနိုင်ပြီဆိုလို့ရှိရင်သီလမလုံးကြုံဘူးလားလုံးကြုံတယ်ကိုကအပြစ်မကင်းမှုနှုတ်ကအပြစ်မကင်းမှုဆိုရင်တော့သီလကျိုးပြီးပေါက်ပြီးပြက်ပြီးအဲ့ဒါလို့ကိုနှုတ်အပြစ်မကင်းတဲ့အလုပ်တွေလုပ်မိလို့အပြစ်မကင်းတဲ့အပြောတွေပြောမိလို့သီလကျိုးပြီဆိုလို့ရှိရင်ရနိုင်တဲ့အပြစ်တွေ အဲ့ဒီကိုယ်နဲ့နှုတ်ကိုအပြစ်ကင်းအောင်ဆောင်စည်းထိမ့်သိမ်းထားနိုင်လို့သီလပြည့်စုံပြီဆိုလို့ရှိရင်ရနိုင်တယ်အကျိုးတွေမြတ်စွာဘုရားအဲ့ဒီမှာဟောတယ်ဒီတော့ကိုယ်နဲ့နှုတ်ကိုစောင့်စည်းထိမ့်သိမ်းထားတာသီလအဲ့ဒီကိုနှုတ်ပဲလုံညုံအောင်အပြစ်ကင်းအောင်စောင့်စည်းထိမ့်သိမ်းနိုင်ဖို့လွယ်ရဲ့လားမလွယ်ဘူးနှုတ်ကမတော်တာတွေမပြောမိဘူးလား တခါတရံလဲယုံရင်ကျန်တာနေပြောမိကောင်းပြောမိလိမ့်မယ်တခါတရံလဲပဲဂုံကြောတဲ့စကားပြောမိကောင်းပြောမိလိမ့်မယ်တခါတရံလဲပဲအနှစ်မပအကာသက်သက်ဖြစ်တဲ့စကားတွေအတင်းစကားအဖြစ်စကားတွေပြောမိပေးလိမ့်မယ်တခါတရံဆိုလို့ရှိရင်လည်းပဲမူသားစကားပြောမိကောင်းပြောမိပေးလိမ့်မယ်ဒါနှုတ်ကိုစောင့်စည်းထိမ့်သိမ့်မထားနိုင်တာအပြစ်ကင်းအောင်ကိုယ်နဲ့လည်းထို့ထို့ပဲတခါတရံလဲတတ်တော်ရဲ့အသက်မတတ်တော့မှညှင်းဆဲမိညှင်းဆဲမိကောင်းညှင်းဆဲမိပေးလိမ့်မယ် အဲအကြောင်းမသိမှုဆိုရင်တတ်ကောင်းလဲတတ်မိပေလိမ့်မယ်သူတို့ဘာပု္ပ္ပဥစ္စာကိုမတရားယူမိကောင်းမဲ့ယူမိပေလိမ့်မယ်သူမြတ်သားမရလဲပြမကျွလို့မိကောင်းမိပေလိမ့်မယ်အဲ့ဒီကိုနဲ့နှုတ်အပြစ်ကင်းအောင်ဆောင်စည်းထိမ့်သိမ့်ထားဖို့ပဲမလွယ်တဲ့ကိစ္စအဲ့ဒါလို့ကိုနှုတ်အပြစ်မကင်းလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ကိုလူရိုင်းခေါ်မလားလူရင်ခေါ်မလားလူရိုင်းဟုတ်ကဲ့လားအပြစ်ကင်းပြီဆိုရင်တော့ လူယဉ်ကျေးတဲ့ဒါပေမဲ့လို့စိတ်ကမယဉ်ကျေးသေးဘူးစိတ်ကကိလေသာမငြိမ်းသေးဘူးဆိုလို့ရှိရင်တော့အပြည့်အစုံယဉ်ကျေးပါမလားမယဉ်ကျေးသေးဘူးဆိုလို့ရှိရင်အပြည့်အစုံချမ်းသာပါမလားမချမ်းသာဘူးသို့တော့ကိုနှုတ်နှမပဲအပြစ်ကင်းနေပြီဆိုရင်တော့တော်တော်လေးတော့မချမ်းသာပြီဘူးလားချမ်းသာတယ် ဆိုသီလဆိုတာကိုနှုံမြာကိုသီလဆိုတာကိုနှုံမြာကိုကောင်းစွာထားဖို့ဆောင်ရသလေကောင်းစွာထားဖို့ဆောင်ရသလေကိုနှုတ်လုံရင်လူရင်ကြေးွယ်ကိုနှုတ်လုံရင်လူရင်ကြေးွယ်ကောင်းကျိုးပေးမြဲအမှန်ပေကောင်းကျိုးပေးမြဲ စိတ်ပါလုံရင်ဘိုလ်လိုကောင်းတဲ့ွယ်စိတ်ပါလုံရင်ဘိုလ်လိုကောင်းတဲ့ွယ်ကောင်းတဲ့ကောင်းအောင်ကြိုးစားလေကောင်းတဲ့ကောင်းအောင်ကြိုးစားလေစိတ်ပါလုံအောင်ဘာဝနာပွားဖို့စိတ်ပါလုံအောင်ဘာဝနာပွားဖို့မြတ်ဖရာကမိန်ခဲ့ပြီမြတ်ဖရာကမိန်ခဲ့ပြီ ကိုနှုတ်စိတ်ထဤသုံးပါလုံညာချမ်းသာပေကိုနှုတ်စိတ်ထဤသုံးပါလုံညာချမ်းသာပေဆိုပါဤပါတို့ရာကိုနှုတ်ညာကိုကောင်းစွာသာဖို့ကောင်းရစေကို တက်တော်တာပဲနော်အရှိကြီးတစ်ခေါက်တည်းချရတာနဲ့ရရနော်ချီကျူးစရာကောင်းရတယ်နော်ဘာကြောင့်များတလောက်ညံကောင်းညတော့စာအုပ်စိန်ကလေးရှိလို့နော်စာအုပ်စိန်ကလေးရှိတော့ညံကောင်းလိုက်တာလွန်ရောနော်ကဲနောက်တစ်ခေါက်ပြန်စို့ ပြီးတော့အဲ့ဒီမှာမြတ်စွာဘုရားသီလမလုံခြုံခြင်းပျက်စီးခြင်းကြောင့်ရတဲ့မကောင်းကျိုးတွေသီလလုံခြုံခြင်းစင်ကြယ်ခြင်းကြောင့်ရတဲ့ကောင်းကျိုးတွေမြတ်စွာဘုရားဟောတယ်သီလမလုံခြုံတဲ့ပုဂ္ဂိုလ်ဟာအသီလဟုတ်တယ်သီလမလုံခြုံတဲ့ပုဂ္ဂိုလ်ဟာဘာဖြစ်တယ်လဲလို့ဆိုတော့ပစ္စည်းဥစ္စာမတည်မြဲဘူးဆုံးရှုံးတယ်မဟာန္တဘောကခန္ဓာနာတိကစ္စတိ ဆုံးရှုံးနေတဲ့သီလလုံုံလို့ရှိရင်ပစ္စည်းဥစ္စာ ပေါ်များတယ်ရတယ်တဲ့နောက်တစ်ခါသီလမလုံုံမှုဆိုလို့ရှိရင်နာမည်ဆိုးထွက်တယ်တဲ့အာဒီလူတခိုးပဲဒီဒီလူလိမ်ပဲအာဒီလူစကားမယုံနဲ့ဒီလူအယက်သမားပဲအဲဒီလူသူများဟာပဲနဲ့ဘာနဲ့ပဲနဲ့ဘာလောက်တဲ့လူပဲအဲ့ဒါလိုနာမည်ဆိုးထွက်တယ်တဲ့ သီလလုံခြုံပြီဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဟာနာမည်ကောင်းထွက်တယ်တဲ့ကောင်းသတင်းကြိုကြားတယ်တဲ့မဟာတောကိတိတတော်အဘုဂိစတိသီလမလုံခြုံမှုဆိုလို့ရှိရင် ကိုယ်သီလကိုကမစင်ကြတော့ပရိသတ်ထဲဝင်ရင်တဲ့ကြောက်ကြောက်ယွန်းယွန်းနဲ့ဝင်ရတယ်အမလေးငါနွားခုတ်တာဟိုလူမြတ်သိမလားဟဲ့အမေငါသူ့လိန်ထားတာဟိုဟိုလူကသိပုံရတယ်သူကြည့်ပုံငါကိုငါကြည့်ပုံဟုတ်သေးဘူးအဲအဲ့ဒါလို့ဆိုတော့ကြောက်ကြောက်ယွန်းယွန်းနဲ့ဝင်လာရဲရဲဝုံဝုံနဲ့လား ကြောက်ကြောက်ရွံ့ရွံ့နဲ့ဝင်တာတဲ့လုံကြုံလုံလားမလုံကြုံလုံလားပါတယ်အိုးမလုံဟဲအိုးမလုံအောင်ပွင့်တယ်တဲ့အဲ့ဒါသီလမလုံကြုံဘူးဆိုရင်သီလလုံကြုံတဲ့ပုဂ္ဂိုလ်ကတော့ရဲရဲဝံ့ဝံ့မျက်နှာကြည်ကြည်ရှင်ရှင်လင်းရှင်ရှင်လန်းလန်းနဲ့ပြိဿထဲဝင်ရတယ်တဲ့ပွဲလက်တင့်တယ်ဗောဘာကြောင့်လဲဆိုတော့သူ့မှာကိုမှုကလည်းစင်ကြဲနေတယ်နှုတ်မှုကလည်းစင်ကြဲနေတယ်ဘသူကမှလည်းအပြစ်မပြောဘသူမှလည်းအပြစ်မလုပ်ဘူးဆိုတဲ့အခါကျတော့စင်ကြဲမနေဘူးလား စင်ကြဲနေတော့သူ့ဘသူဘာပြောပြောဘာကယူဆိုင်เสียရှိတယ်လဲဟုတ်ကလားဒါနဲ့ရဲရဲဝံ့ဝံ့နိုင်တယ်တဲ့နောက်သီလမလုံခြုံတဲ့ပုဂ္ဂိုလ်ဟာသေတယ်ဆိုလို့ရှိရင် တွေးတွေးဝေဝေသေရတယ်တဲ့တတိမရှိဘဲနဲ့တွေတွေဝေဝေမိမ့်မိမ့်မောမောအော်အော်အင်းအင်းကဲပါယူပါတစားစားနဲ့သေရတယ်တဲ့သီလလုံုံတဲ့ပုဂ္ဂိုလ်ကြတော့ တတိရှိလျက်ပဲတရားတယ်တဲ့မိမိပြုတဲ့ကုသိုလ်တွေတွေစဉ်းစားဆင်ခြင်ပြီးတော့မိမိရှုမှတ်မြတ်တရားတွေကိုရှုခြင်းရှုရင်းနဲ့ဇီဝိတိန်တွေခြုံငိမ့်ပြီးသေသွားတယ်ဒါသီလရှိလို့ဘုန်းကြီးအဲ့ဒါအချင်းချုပ်ပဲပြောရမယ်တရားရှိအရှိကြံနေတယ်နော်ဒါကြောင့်ဆောင်းပုတ်ချပေးမယ်လိုက်ဆိုသီလခောဆိုသီလခောဆိုကိုကျင့်တရားကိုကျင့်တရားစင်ကြယ်ညာမူစင်ကြယ်ညာမူ ဇီဝတို့လျက်ဇီဝတို့လျက်နာမီတက်၍နာမီတက်၍ရွန့်ရှက်ကြောက်ကင်းရွန့်ရှက်ကြောက်ကင်းပွဲလဲချင်းဤပွဲလဲချင်းဤသေခြင်းဆိုင်လာသေခြင်းဆိုင်လာတတိကလျက်တတိကလျက်ရောက်လာနဝေရောက်လာနဝေဤငါတွေဤငါတွေရပွဲကောင်းကျိုးသည် သီလစင်ကြယ်တဲ့ပုဂ္ဂိုလ်ကွယ်လွန်ပြီဆိုလို့ရှိရင်နတ်ပြည်လောကပဲရောက်ရတယ်တဲ့အပေဒုက္ခတိဘုရားမရောက်ရဘူးတဲ့ဒါပြောတာသီလခေါ်ဆိုသီလခေါ်ဆိုကိုကျင့်တရားကိုကျင့်တရားစင်ကြယ်ညာမူစင်ကြယ်ညာမူဇီဝတို့လည်းဇီဝတို့လည်း နာမီတဲ့၍ရွန့်ရှက်ကြောက်ကင်းွယ်လေချင်းဤသေခြင်းဆိုင်လာတတိကလျက်ရောက်လာနဝေဤငါသွေရပွေကောင်းကျိုးသည် သီလခေါ်ဆိုသီလခေါ်ဆိုကိုကျင့်တရားကိုကျင့်တရားစင်ကြယ်ညာမူစင်ကြယ်ညာမူဇီဝတို့လျက်ဇီဝတို့လျက်နာမီတက်၍နာမီတက်၍ရွတ်ရှက်ကြောက်ကင်းရွတ်ရှက်ကြောက်ကင်းပွဲလေချေဤပွဲလေချေဤသေခြင်းဆိုင်လာသေခြင်းဆိုင်လာတတိကလျက်တတိကလျက် ရောင်လနတ်ဝေဒီငါသွေရပွေကောင်းကျိုးသည်သို့ဒီရသောသို့ကိုယ်ရင်တရားဒီရေနာမှုဒီဝါတို့ တချို့ကအခေါဏလိုမိမှဆိုလို့စာအုပ်လျှောက်လှမ်းကြည့်နေတယ်လေဂုံတော်စာအုပ်လှမ်းလို့လှမ်းစိတ်ထားဖြူဝေးစာအုပ်လှမ်းလို့လှမ်းဘယ်တဲမှမတွေ့ဘူးနော်အခြေအခြေကျိုးထဲမှာတွေ့တယ်အခြေကျိုးထဲမှာတွေ့တယ်တဲ့ကိုရင်မဏိကကကဲအခြေကျိုးထဲကြည့်ကြပြီတော့နော်ကိုရင်ရလားသိမ့်မရဘူးอืม ကောင်းကောင်းရတာဘာရှိလဲအခြေကျိုးထဲမှာရှိတာပဲသိတယ်နော်မြတ်စွာဘုရားအဲ့ဒီပါတလိကာမမှာအာဝတ္တရာကာရခေါ်တဲ့တေခုရိတ်ဓမ္မသတင်းသုံးနေတော့အဇာတတမင်းကသူတဏိနဲ့ဝတ္တကာရပုံနာတွေကိုလွတ်ပြီးတော့ပါတလိရွာကြီးကို ပါတလိပုတ်မြို့တွေအဖြစ်ဖန်တီးခိုင်းတယ်အဲ့ဒါကြောင့်မလို့ဝတ္တကာရနဲ့သူတဏိတို့ဟာ လက်သမားတွေပယံသမားတွေအစုံအစိမ့်နဲ့အင်ဂျင်နီယာတွေနဲ့ပါတလိရွာကြီးကိုတိုးချဲ့ပြီးတော့ပါတလိပုတ်မြို့တီတောင်ညတာနယ်စပ်မြို့ပေါ့နယ်ကြားမြို့ဘာကြောင့်လဲလို့ဆိုတော့ဒီမြို့ကြီးဘာကြောင့်တီတောင်ရတယ်လဲလို့ဆိုတော့ဝိဇီတိုင်းဘက်ကနေပြီးတော့ဝေသာလီတိုင်းဘက်ကိုပစ္စည်းတွေခိုးခိုးသွင်းကြလုံးလို့မှောင်ခိုးကြလုံးလို့တဲ့မှောင်ခိုးဆိုရဲဆိုတာအခုမှရှိတာမဟုတ်ဘူးနော်နော် ထို့အတူပဲမကရာတိုင်းကလည်းတိုင်းဘက်ကနေပြီးတော့ဝိဇီတိုင်းဘက်ကိုလည်းမှောင်ခိုးကိုပြီးပစ္စည်းတွေထုတ်ကြလွန်းလို့တဲ့အဲ့ဒါကြောင့်မို့လို့မနိုင်နိုင်လို့ဒီနေရာတော့မြို့သစ်တက်ပြီးဒီနေရာမှာအကောက်ခွန်ဗဟိုစခန်းထလူဝင်မှုကြီးကြရေးနဲ့ပြည်သူ့အင်အားဦးစီးဌာနဗဟိုထားပြီးတော့ကြံတဲ့နယ်စပ်မှာလျှောက်ပြီးဌာနခွဲတွေထားပြီးတော့စစ်ဆေးမှပဲဆိုပြီးတော့ ပါတလိရွာကြီးကိုပါတလိပုတ်မြို့အဖြစ်တည်ထောင်တယ်ပြီးသွားကြရောဆိုကြပါစို့ဘာပြီးသွားတာဟာမလွယ်ဘူးလားလွယ်တာနော်တမိနစ်တောင်မကြာဘူးအင်းပြောရတာညာတွဲလေတဲလွယ်တာပဲနော်ဒီတော့မြို့တတိပြီးတဲ့အခါကျတော့ဝတ္တကာရနဲ့သူတဏီတို့ကစဉ်းစားတယ်ဂေါရမမြတ်စွာဘုရားကလည်းပဲ တက်ကိုရိတ်တာမတ်တရင်သုံးနေတဲ့တို့ကလည်းမြို့သစ်တီးပြီးသွားပြီတို့ရဲ့ရှင်ဘယေအဇာတသမင်းကလည်းရှင်တော်မြတ်ဖုရားသိကြည်ညိုတာပဲအဲ့ဒီတော့ဂေါရမမြတ်စွာဘုရားအာဝတ္တထာကာရမှာရောက်နေလို့မှတို့ကမြို့သစ်တီးတာကိုတီးပြီးတာပင့်ပြီးတော့မပင့်ပင့်ပြီးတော့ဆုံးမကဘူးဆိုလို့ရှိရင်တို့ဘယင်ကတို့အပြစ်ဆိုနေလိမ့်မယ်သူတနည်းနဲ့ဝတ္တကာရကဗျမနဟိန္ဒူလူမျိုးတွေဟိန္ဒူယူဆကိုးကွယ်တာဘုရားရှင်ကိုကိုးကွယ်တာမဟုတ်ဘူး ဘယင်ကအပြစ်တင်မှဆိုလို့မို့မြတ်စွာဘုရားသွားပြီးမနဲ့ရှင်တော်မြတ်ဘုရားတပည့်တော်မြတ်မြို့သစ်တည်ပြီးတဲ့အတွက်မြို့သစ်တည်တဲ့မင်္ဂလာအနေနဲ့ဆုံးဖုံးပေးတန်ဃာတော်အမြတ်နဲ့ကြွတော်မူပါဘုရား။ရှောက်မြတ်စွာဘုရားကြွလိုက်ဆုံးဖုံးပေးပြီးအမှန်မြန်တယ်နော်။ထို့တို့ယောဂီတွေဆွမ်းစားတာဒီလောက်မြန်လား။အဲ့ဒီလောက်မြန်မြန်နေအမှတ်ပါပါအောင်မလား။အခုရောပါလို့လား။ဟမ် ပါပါတယ်ခင်ဗျာဟုတ်ကလားအဲငါကြည့်နေတော့တဲပါတာမတွေ့ပါဘူးနော်ဆုံးပုံပေးပြီးတဲ့အခါကျတော့သူတဏိနဲ့ဝတ္တကာရတို့ကမြတ်စွာဘုရားကိုလှောက်လျှောက်ထားတဲ့ရှင်တော်မြတ်ဘုရားတပည့်တော်များရဲ့မြို့သစ်မင်္ဂလာယူတဲ့အနေနဲ့မြို့သစ်အနုမောဒနာတရားဟောကြားတော်မူပါဘုရားလို့လျှောက်ထားတယ်ဒီဓမ္မမြတ်စွာဘုရားကမြို့သစ်အနုမောဒနာတရားဟောကြားတယ် ယသမိန်ပရေတေဝါသံကပိတိဇာပဏိတဇာတိယောသီလဝန္တိတာဘောဇိတဝသိညတေပရမဇာရယောယေတတ္ထဒေဝတာအာသုံတေတံဒက္ခိဏမာရိတေတေတာရိတံပုဇယန္တိမာနိတာမဏယန္တိနံဒေဝတာနုကံပိတောပောသောတထာပတ္တရာနိပတ္တတိတတောနာအနုကံပေတိမာတာပုတ္တံဝဩရတံ မြတ်စွာဘုရားမိတ်ကြတဲ့အတိဘယ်ကတော့မြို့သစ်အိမ်သစ်ယာသစ်ရွာသစ်နေရာသစ်တည်တောင်တဲ့အခါမှာတက်တဲ့အခါမှာဆိုလို့ရှိရင်သီလစင်ကြယ်ပြီးတော့ကိုနှုတ်စိတ်သုံးပါလုံးတို့ကိုစောင့်စည်းထိန်းသိမ်းတဲ့သီလနဲ့ပြည့်စုံတဲ့ယဟန်တန်ဃာတွေကိုဆွံ့ကြွပြီးတော့ပစ္စည်းဝတ္ထုလှူဒါန်းပြီးတော့အဲ့ဒီဒါနကုသိုလ်ကောင်းမှုကိုအဲ့ဒီအရမှရှိတဲ့နတ်တွေကိုအမျှပေးဝေရတယ်တဲ့အဲ့ဒါလိုအမျှပေးဝေပြီဆိုလို့ရှိရင်ဒီနတ်တွေက တို့များကိုဒီနေရာအသစ်မှာရောက်လာတဲ့လူတွေကချစ်ခင်ကြကြည်ညိုကြမြန်နိုးကြတယ်အသိမှတ်ပြုကြတယ်ဆိုပြီးတော့သဘောကျလို့မလို့အဲ့ဒီလူတွေကိုစောင့်ရှောက်တယ်တဲ့အဲ့ဒီနတ်တွေစောင့်ရှောက်ခံရတဲ့ပုံကိုယ်တွေဟာ ကောင်းတာတွေကိုပဲတွေးပြီးကောင်းကျိုးတွေခံစားရတယ်တဲ့မြတ်စွာဘုရားဒီဒိဗေဟောတယ်အဲ့ဒါလို့မြတ်စွာဘုရားမြို့သေးအနုမောဒနာတရားဟောကြားပြီးတဲ့အခါမှာ ရှင်တော်မြတ်ဘုရား ဂင်္ဂါမြစ်တစ်ဖက်ကမ်းကိုကူးတယ်ဂင်္ဂါမြစ်တစ်ဖက်ကမ်းကူးတယ်ဒီတော့အဲ့ဒီဆွန်းဖုံးပေးတဲ့နေရာကကြွသွားတယ်ဆိုရင်မဲ့သူရဏိဝတ္တဂါရတို့ကမြတ်စွာဘုရားနောက်ကတကောက်ကောက်လိုက်တယ်မြတ်စွာဘုရားမြို့ကထွက်တဲ့အခါကျတော့မြတ်စွာဘုရားထွက်တော်မူတဲ့တကားကို မှတ်ထားပြီးတော့သူတို့နာမည်တက်လိုက်တယ်ဂေါတမဒွာရတဲ့ဒီတကားဟာဂေါတမတကားလို့အမည်တွင်စေဆိုပြီးတော့ သတ်မှတ်လိုက်တဲ့ပါတလိပုတ်မြို့မှာအခုတော့ပတ္တနာလို့ခေါ်တယ်ဂင်္ဂာမြေကမ်းမှာအခုပတ္တနာခေါ်တဲ့အဲ့ဒီပတ္တနာမှာမြန်မာဘုန်းကြီးကျောင်းတစ်ကျောင်းရှိတယ်ကျောင်းသေးသေးလေးပါမကြီးဝါဘူးနောက်မြတ်စွာဘုရားဂင်္ဂာမြစ်ကို ကူးတဲ့နေရာစိတ်ကိုတော့ဂေါတမစိတ်ဂေါတမတိဋ္ဌာလို့သူရဏီနဲ့ဝတ္တကာရတို့ကနာမည်တက်လိုက်တယ်မြတ်စွာဘုရားဂင်္ဂာမြစ်ကူးတဲ့အခါကျတော့ သူများတွေလို့လှေလေဖောင်လေနဲ့အခုတော့မဟုတ်ဘူးရှင်တော်မြတ်ဘုရားဟာတကိုးတော်နဲ့ပဲဒီဘက်ကန်းကကွယ်ပြောက်သွားပြီခိုးဘက်ကန်းမှာဘွားကနေရှင်တော်မြတ်ဘုရားရောက်သွားတယ်မြတ်စွာဘုရားနဲ့တကွတပိတန်ဃာတွေဟာဒီဘက်ကမ်းမှာကွယ်ပြောက်သွားပြီးတော့ဟိုဘက်ကမ်းမှာဘွားကနေရောက်သွားတယ်ဒါပေမဲ့ဘုရားရှင်ကိုလိုက်ဖို့တဲ့တရားဓမ္မတွေကတော့ဟိုဘက်ကမ်းကူရအောင်လို့လှေတွေရှာဖောင်းနေရှာနေတယ်ဒီထဲမှာမြတ်စွာဘုရားက ိုဘက်ကန်းကနေပြီးတော့အဲ့ဒီလေရှားဖောင်ရှားနေတဲ့ဒကာဒကမတွေကြည့်ပြီးတော့မိန်ကြရတယ်တပည့်တို့တဲ့တဏှာဒီဟုသော မြစ်ကြီးကိုမက်ခင်၈ပါးဒီဟုသော ဖောင်နဲ့ကူးပြီးတဲ့တို့များရဲ့တပည့်တာဝကတွေကတော့ဖောင်ရှားစရာလှေရှားစရာ မလိုဘူးတဲ့ဟောအခုတဏှာဒီဟုသော မြစ်ကို မကူးနိုင်နေတဲ့တရားဓမ္မတွေကတော့တဲ့ ဒီဂင်္ဂာမြစ်ကလေးဘာမဟုတ်တာလေးကိုကူးဖို့ရပဲလှေရှာဖောင်ရှားနေကြရတယ်တဲ့မကွာချဘူးလားတဲ့ဘယ်နဲ့တော့မကွာချဘူးလားကွာချတယ်ဒါကြောင့်မို့ဂင်္ဂာမြစ်လိုမြင့်ငယ်ကလေးအေယာဝတီမြစ်လိုမြင့်ငယ်ကလေးကိုကူးတဲ့အခါမှာလှေရှာဖောင်ရှားသင်္ဘောရှာမော်တော်ရှာရှာမနေရအောင်ဘာလုပ်ရမလဲဆိုတော့တဏှာဒီဟုသောမြစ်ကြီးကို မဲ့ခင်ရှင်ပါးတိဟုသော ဖောင်ကြီးစီးပြီးကူးလိုက်ပါတဲ့ဟုတ်ကဲ့လားတဏှာတိဟုသောမြစ်ကြီးကိုဘာလုပ်ရမှာလဲမဲ့ခင်ရှစ်တန်ဖောင်ကြီးစီးပြီးတော့ကူးလိုက်ပါတဲ့ဆိုလိုတာကမဲ့ခင်ရှစ်ပါးကိုမိမိတဏ္ဍာမှာဖြစ်ပွားအောင် ရှုမှတ်မှုဆိုတဲ့တတိပဋ္ဌာန်တရားအားထုတ်ပြီးဆိုလို့ရှိရင်တော့လိုချင်တတ်မဲ့နှစ်သက်တွေ့တာမှုဆိုတဲ့တဏှာကိလေသာကိုမပယ်တတ်နိုင်ဘူးလား ပယ်သနိုင်တယ်အဲ့ဒါလိုပယ်သပြီဆိုလို့ရှိရင်ဟောတဏှာမြစ်ကူးပြီးသားဖြစ်မသွားဘူးလားအဲ့တော့တဏှာမြစ်ကြီးရဲ့ဟိုဘက်ရောက်သွားပြီဆိုတော့တွေ့တာတတ်မဲ့နှစ်သက်တဲ့သဘော တွေမိမိကဏ္ဍရှိအောင်မလားမရှိတော့နောက်ဘဝအသစ်ဖြစ်ရေးကောတွေ့တာအောင်မလားဘဝကောင်းဘဝမနေဖြစ်ရေးကောတွေ့တာအောင်မလားမတွေ့တာတော့ဘူးဆိုတော့အဲ့ဒီနေရာမှာပဲအဲ့ဒီအချိန်မှာပဲအဲ့ဒီရုပ်အဲ့ဒီနာဟာအဖြစ်ရပြီးချုပ်ငိမ့်မသွားပြီဘူးလား ချုပ်ငိမ့်သွားတော့ဘဝအသေးဖြစ်သေးလားအဲမဖြစ်တော့ဆင်းရဲမငြိမ့်မေဘူးလားဒါကြောင့်မလို့တဏှာဒီဟုသော မြစ်ကျယ်ကြီးသမုဒ္ဒရာကျယ်ကြီးကိုတဲ့မဲ့ခင်ရှစ်တန်ဒီဟုသောဖောင်ကြီးစီးပြီးကူပါတဲ့ရှုမှတ်ချက်တိုင်းရှုမှတ်ချက်တိုင်းမှာမဲ့ခင်ရှစ်ပါပါဝင်နေတယ်ဟုတ်လားဖောင်နေရှုမှတ်လဲမဲ့ခင်ရှစ်ပါဖောင်စီးနေတယ်ပိန်နေရှုမှတ်လဲမဲ့ခင်ရှစ်ပါဖောင်စီးနေတယ်ကြွရဲလှမ်းနေရှုမှတ်ချရဲရှုမှတ်လဲမဲ့ခင်ရှစ်ပါဖောင်စီးနေတယ် ဆွမ်းစားတဲ့အခါမှာဝါတယ်ဝါတယ်လို့ရှုတဲ့အခါမှာလည်းမဂ္ဂင်၈ပါးဖောင်စည်းနေတယ်မဟုတ်ပေဘူးလားထိုင်တဲ့အခါမှာဖြည်းဖြည်းလေးတရွေ့ချင်းတရွေ့ချင်းရွေ့ရွေ့ပြီးထိုင်ကြသွားတဲ့ထိုင်မှုကိုရှုတဲ့အခါမှာလည်းထိုင်နေထိုင်နေရှုတော့မဂ္ဂင်၈ပါးဖောင်စည်းမနေဘူးလားဘာကိုကုဖို့ရအဲ့ဒီမဂ္ဂင်၈ပါးဖောင်စည်းရတာလဲတဏှာတိဟုသောမြေကြီးသမုဒ္ဒရာကြီးကို ကုဖို့ရအတွက်စီးနေတာတဲ့ မရှုမှတ်လိုက်တာနဲ့တပြိုင်တည်းမဲ့ခင်ရှိပါဘောင်ကြီးပြက်ကြမသွားဘူးလားပြက်ကြသွားတာနဲ့ဘယ်ထက်မြုပ်သွားတော့ဩတဏှာမြစ်ထက်မြုပ်မသွားဘူးလားဩအဲ့ဒါနဲ့အမေဒီနေ့ဟင်းတွေကကောင်းလိုက်တာဟဲ့ဟောဟုတ်ဘူးလားအရသာတွေးလိုက်တာအမေလေးသူတို့တက်တက်လို့မေတ္တာဇွမ်းနဲ့ချက်တက်လိုက်တာဟဲ့အိမ်ကြမှာငါလည်းချက်ဆန့်ကြည့်အောင်ဟဲ့ဟုတ်ဘူးလား အဲ့ဒါဘာဖြစ်သွားတာလဲမြည်ကြီးတဲ့ရောက်သွားတာဘာရောက်တော့မဲခင်ဖောင်ကြီးပြက်သွားလို့ဘာကြောင့်မဲခင်ဖောင်ကြီးပြက်သွားတော့မရှိမှတ်လို့အဲ့ဒါစားရဲနဲ့နေပြီးတော့မြစ်ထဲရောက်သွားတာနော်ပြီးတော့စားရဲနဲ့မြစ်ထဲမရောက်အောင်ဘာလုပ်ရရှုမှတ်ရမယ်နော်အဲ့ဒီမှာမြတ်စွာဘုရားပါတလိရွာကနေပြီးတော့ ကောတိရွာကိုကြွတော်မူတယ်တဲ့ဟိုဘက်ကမြင့်ဟိုဘက်ကကုမိတဲ့အခါကျတော့ကောတိရွာကောတိရွာကြတဲ့အခါကျတော့လည်းပဲတတိသားတွေတတိတရားရအောင်ဆိုပြီးတော့မိန်ကြရသေးတယ်ဘာမိန်ကြတယ်လဲဆိုတတိတို့တဲ့ဒုက္ခဒုက္ခသမုဒယနိရောဓမေဃဆိုတဲ့ အမှန်တရား၄ပါးကို မသိခဲ့ကြတဲ့အတွေ့တဲ့သင်တို့ရောတို့ရောသံ္ဍရာထဲမှာလဲခဲ့လိုက်ရတာတဲ့များလာပြီဘဝတွေအများကြီးတဲ့ပြေးခဲ့လိုက်ရတာတဲ့မောလာပြီတဲ့ဘယ်သူကိုပြောတာလဲတပည့်ယဟန်နေရောတရားဓမ္မတွေကောမရှိဘူးလားရှိတာပေါ့သတုဏံဘိကဝေအရိယသစ္ဆာနံ စတုဏံဘိခဝေရိယသစ္ဆနာအနနုဘောဓာအပတိဝေဒာဧဝမိတံဒီကမတ္တနံတန္တရိတံတန္တဝိတံမမင်စေဝတုံမာကင်းစဘိကဝေจิตာယဟများတို့ဝါจิตာจิตသမီးတို့ဝါဘိကဝေတန္တရာပင်မျောတွေးရဲ့ကြောက်ကြတဲ့จิตာจิตသမီးတို့စတုဏလေးပါးကုန်သောအရိယသစ္စာနာအရိယသစ္စာတို့ကိုဝါမြတ်သော အမှန်တရားတို့ကို ဝါအရိယအဖြစ်ကို ပြုတတ်တဲ့အမှန်တရားတို့ကို အနနုဘောဓဝိပဿနာဉာဏ်ဖြင့်လျော်စွာ မသိခြင်းကြောင့်အပတိဝေဒာမဉဏ်ဖုန်ဉဏ်ဖြင့်ထိုးရွေမသိခြင်းကြောင့်ဒုံမာကင်မမင်းစေဝငါဖရာသည်၎င်းဒုံမာကင်စသင်ခြေသားခြေသမီးတို့သည်၎င်းဧဝံဤအတိုင်း ဣဒံဒီကမတနံဤရှေလျာလှစွာသောကာလပတ်လုံးတန်တရိတံတဘဝတိတဘဝဖြစ်ခရလာလေပြီဗန္တာဝိတံတဘဝတိတဘဝပြေလွှားခရလာလေပြီတဲ့ခြေသားတို့တဲ့အမှန်တရားလေးပါမသိတဲ့အတွက်တဲ့ ငါလည်းပဲတဘဝပြီးတဘဝပြီးခဲ့ရတန္တရာကျင်ခဲ့လိုက်ရတာမနှဲဘူးတဲ့တီးလာလိုက်ရတာဘဝတွေများစွာအသင်ချေအသင်ညာမရေတွက်နိုင်ဘူးတဲ့မရေတွက်နိုင်ဘူးတဲ့ထို့အတူပဲသင်တို့လည်းပဲအဲ့ဒီအမှန်တရားလေးပါမသိလို့မဟုတ်ပဲတဘဝပြီးတဘရွယ်လဲခဲ့ကြရတယ်တဲ့အမှန်တရားလေးပါကဘာလဲဒုက္ခသစ္စာဆင်းရဲအမှန်တရား သမှုရိယသစ္စာဆင်းရဲဖြစ်ကြောင်းအမှန်တရားပြီးတော့ကဆင်းရဲချုပ်ငြင်းခြင်းအမှန်တရားပြီးတော့ကဲဆိုအရိယသစ္စာ၄ပါးအမှန်တရားဆိုသည်မှာဒုက္ခသစ္စာဆင်းရဲအမှန်တရား သမုဒိယသစ္စာဆင်းရဲဖြစ်ကြောင်းမှန်တရားနိရောဓသစ္စာဆင်းရဲချုပ်ငြိမ်းခြင်းမှန်တရားမေဃသစ္စာဆင်းရဲချုပ်ငြိမ်းကြောင်းအကျင့်လားမှန်တရားအရိယသစ္စာ၄ပါးအမှန်တရားဆိုသည်မှာ ဒုက္ခသစ္စာဆင်းရဲအမှန်တရားသမုဒယသစ္စာဆင်းရဲဖြစ်ကြောင်းအမှန်တရားနိရောဓသစ္စာဆင်းရဲချုပ်ငြိမ်းခြင်းအမှန်တရားမေဃသစ္စာဆင်းရဲချုပ်ငြိမ်းကြောင်းအကျဉ်းလားအမှန်တရား So. အရိယသစ္စာ၄ပါးအမှန်တရားဆိုသည်မှာမူလသစ္စာမြေကြီးမှန်တရားနိရောဓ ပြန်ဆိုပါအရိယသစ္စာ၄ပါးဒုက္ခသစ္စာဆိုတာယုံနဲ့နာခန္ဓာကိုယ်နဲ့စိတ် ဟုတ်လားသမုဒယသစ္စာဆိုတာတဏှာတဏှာဆိုတာဘာလဲလိုခြင်းတတ်မဲ့နှစ်သက်တွေ့တာချစ်ခင်မှုဟုတ်ကဲ့လားလောဘပေါ့သူဟာဆင်းရဲဖြစ်ခြင်းရဲ့အကြောင်းပဲတဲ့သူ့ကြောင့်ပဲဆင်းရဲတွေဖြစ်တယ်တဏှာကြောင့်ဆင်းရဲတွေဖြစ်တယ်လိုခြင်းလို့ဆင်းရဲတဲ့တွေ့တာလို့ဆင်းရဲတဲ့တတ်မဲ့လို့ဆင်းရဲတဲ့ချစ်ခင်လို့ဆင်းရဲတဲ့နှစ်သက်လို့ဆင်းရဲတဲ့ဟုတ်သလားချစ်ရင်မဆင်းရဲဘူးလား သိကြသလားအမေဘယ်လိုလုပ်သိမယုံမရှိနဲ့ကိုယ်တွေဟုတ်လားကဲကို့မှာအမေဖေရှိအမေဖေမချစ်ဘူးလားအဲအမေဆုံးသွားတဲ့အခါကျတော့ဘယ်နဲ့နေတော့ဆင်းရဲလားချမ်းသာလားအဲ့ဒါဘာကြောင့်ချစ်လို့ဆင်းရဲတာမဟုတ်ဘူးလားဒါများရည်စရာလား ဟုတ်ကဲ့လားအဖေမရှိဘူးလားအဖေဆုံးသွားတဲ့အခါကျဘယ်နဲ့နေတော့အဲဆင်းရဲတယ်ဘာကြောင့်ဆင်းရဲတော့အဲဒါအများကြီးစရာလားဟုတ်ကဲ့လားဒါကြောင့်မလို့အဲ့ဒီလိုချင်တတ်မဲ့နှစ်သက်တွေ့တာတတ်မဲ့တာ ချစ်ခင်တာနှစ်ကြိုက်တာဆိုတာဟာဘာလဲတဏှာဒီတဏှာဟာဘာဖြစ်ခြင်းရဲ့အကြောင်းလဲဖြစ်ခြင်းရဲ့အကြောင်းဘာတစ္ဆာလဲ သမုဒိယသစ္စာဘယ်ကလားဒုက္ခသစ္စာဟုတ်ကဲ့လားဘာသစ္စာလဲသမုဒိယသစ္စာနော်ဆင်းရဲငြိမ့်သွားတဲ့သဘောဟာនិရောဓသစ္စာဒီတော့ဆင်းရဲကို ဖြစ်စေတဲ့တဏှာမရှိတော့ဘူးဆိုရင်ဆင်းရဲဖြစ်ပါဦးမလားအဲ့ဒါလို့ဆိုဆင်းရဲမငြိမ့်ဘူးလားအဲ့တော့တဏှာငြိမ့်ရင်ဆင်းရဲငြိမ့်တယ်မသေးကြဘူးလား တဏှာငြိမ်းရင်ဆင်းရဲငြိမ်းတယ်ဒါကြောင့်ပဲအဲ့ဒီတဏှာမြေကြီးကူးပါလို့မြတ်စွာဘုရားမိန့်တာမဟုတ်လားအဲတဏှာရှိနေသမျှတော့ဆင်းရဲနေမှာပဲဒါကြောင့်မလို့တသယေဝတဏယအတ္တိတဝိရာဂနိရောဓောသာဂောပฏิနေတကောမုဒ္ဒိအနာလျောအယမေဝဒုက္ခနိရောဓောအရိယသစ္စာကြားဘူးသလားဘယ်မှာလဲဓမ္မစကြာမှာ တတ္တယေဝတဏှာယာထိုလိုခြင်းတတ်မဲ့နှစ်သက်တဝေတာချစ်ခင်မှုဆိုတဲ့တဏှာဤအသေးသဝိရာဂနိရောဓနိရောဓအကျွင်းမဲ့ဝါအကျွင်းမရှိအောင်တတ်မဲ့မှု ပြည့်ပြည့်သောအဖြစ်ချုပ်ငိမ့်သွားခြင်းသည်ဒုက္ခនិရောဓဆင်းရဲငြိမ်းရာ အမှန်နိဗ္ဗာန်ပါပေသည်တဲ့ဟုတ်ကဲ့လားဒီတဏှာငြိမ်းသွားရင်ပါလေဆင်းရဲငြိမ်းတာနိဗ္ဗာန်နဲ့ဒါကြောင့်မလို့နိဗ္ဗာန်ကို တန်နှက်ခရလို့ခေါ်တယ် တဏ္ဍခယတဏှာကုံရတဏှာကုံခြင်းဒီလိုခေါ်တဲ့နိဗ္ဗာန်တဏ္ဍခယတဲ့တဏှာကုံခြင်းတဏှာကုံရတဲ့ဆင်းရဲဖြစ်စေတဲ့အကြောင်းဖြစ်တဲ့တဏှာငြိမ့်သွားပြီတဏှာကုံသွားပြီဆိုလို့ရှိရင်ဆင်းရဲမရှိတော့မရှိတော့ဆင်းရဲငြိမ့်ရောသူဟာနိရောဓသစ္စာနိဗ္ဗာန်နောက်မေဃသစ္စာဆင်းရဲချုပ်ငြိမ်းကြောင်းအကျဉ်းလားအမှန်ဆိုတာကတော့မဂ်ခင်၈ပါးဟုတ်တယ်မဟုတ်လား မဂ္ဂင်၈ပါးမိမိတဏ္ဍာဖြစ်ပွားနေပြီဆိုလို့ရှိရင်တဖြည်းဖြည်းတဏှာပါမသွားဘူးလားတဏှာမြစ်ကြီးကူးကူးလာလိုက်တာရေလေလောက်ရောက်နောက်ဒီဘက်ကန်းရောက်ဒီဘက်ကန်းရောက်နိဗ္ဗာန်ဆိုတဲ့ဒီဘက်ကန်းပေါ့ခောက်ခဲ့လားဒါကြောင့်မလို့မဂ္ဂင်ဖောင်စည်းပါမြတ်စွာဘုရားမိန့်တာမဟုတ်လားဒါကြောင့်မလို့မဂ္ဂင်၈ပါးကမဂ္ဂသစ္စာသိကြကြလားဆိုခန္ဓာကိုယ်နှင့်စိတ် ယုံနှင်းနံကဒုက္ခသစ္စာသို့လိုခြင်းတတ်မဲ့နှစ်သက်တွေ့တာတဲ့တဏှာကသမုဒယသစ္စာသမုဒယသစ္စာ လူကျင်တတ်မဲ့နှစ်သက်တွေတာတဲ့တဏှာကသမုဒိယသစ္စာသို့တဏှာကုံညင်းကြောင့် ဆင်းရဲချုပ်ငြိမ်းတာကနိရောဓသစ္စာနိဗ္ဗာန်တဏှာကုန်ခြင်းညောင်းဆင်းရဲချုပ်ငြိမ်းတာကနိရောဓသစ္စာနိဗ္ဗာန် တတိပဌံပွားခြင်းညောင်းဟိုတဲ့တဲ့ပြေအောင်တတိပဌံအာထုတ်ခြင်းညောင်းမဲခင်၈ပါးဖြစ်ပွားတာကမေဃသစ္စာတတိပဌံအာထုတ်ခြင်းကြောင့်မဲခင်၈ပါးဖြစ်ပွားတာကမေဃသစ္စာမေဃသစ္စာ တတိပဓာအာထုတ်ခြင်းကြောင့်မဂ္ဂင်၈ပါးဖြစ်ပွားတာကမေဃသစ္စာသို့ဒီတော့ တစ္ဆာပဲနှစ်ပါးလဲအဲ့ဒီတစ္ဆာလေးပါးသိမယ်ဆိုလို့ရှိရင်တဏှာမငြိမ်းဘူးလားတဏှာငြိမ်းရင်ဆင်းရဲငြိမ်းရောအဲ့ဒါပြောတော့မြတ်စွာဘုရားကဒီတစ္ဆာလေးပါးအမှန်တရားကို တို့များမသိခဲ့လို့တဲ့မသိခဲ့တဲ့အတွက်တွေ့တာစရာတတ်မဲ့စရာတွေကြီးပဲထင်ဖြစ်ထင်နေတဲ့အခါကျတော့ စိတ်နဲ့ထိတွေ့သမျှကိုတွေ့တာတတ်မဲ့နေတော့ဘဝတွေထက်ခါထက်ခါဖြစ်ပြီးတော့တန်ត្រာတဲ့လဲနေကြရတယ်တဲ့ဒီသစ္စာလေးပါးများသိပြီဆိုလို့ရှိရင်ဩယုံနဲ့နာခန္ဓာကိုယ်နဲ့စိတ်ကတကယ်ဆင်းရဲကြီးပဲလို့သိမယ်အဲ့ဒီဆင်းရဲဖြစ်ပေါ်အောင် လုပ်ပေးတာကတဏှာပဲလို့သိမယ်အေးအဲ့ဒီတဏှာရှိနေသမျှတော့ဆင်းရဲတဲ့ तू မရှိတော့ဘူးဆိုလို့ရှိရင်ဆင်းရဲငြိမ့်သွားတယ်និရောဓသစ္စာ ဒါဖြင့်အဲ့ဒီတဏှာမရှိအောင်ဘယ်လိုလုပ်ရပါမလဲလို့ဆိုတော့မေဃသစ္စာတတိပဌာန်အာထုံမေဃရှိပါဖြစ်လိမ့်မယ်အဲ့ဒီမေဃရှိပါထဲမှာတမ္မာဒိဋ္ဌိအမှန်သိအမှန်မြင်ဖြစ်ပေါ်လာပြီဆိုလို့ရှိရင်အမှားသိနေလို့တွေ့တာတတ်မြင်နေတဲ့တဏှာဟာအမှန်သိရောက်လာတာနဲ့ဘာဖြစ်သွားမလဲပျောက်သွားမယ်ပျောက်သွားမယ်သူ့ကိုပယ်နိုင်ပြီတဏှာဂုံသွားပြီဂုံသွားပြီဆိုလို့ရှိရင်တော့ဆင်းရဲဖြစ်အောင်မလားအာမဖြစ်တော့ဆင်းရဲမငြိမ်းဘူးလားဘဝတွေလာအောင်မလား လဲအောင်မလားပြေးအောင်မလားဒီနေရာမှာရပ်ပြီအဲ့ဒါပြောတာဟုတ်ကဲ့လားကဲပြန်ဆိုသမှာခန္ဓာကိုယ်နဲ့စိတ်ခန္ဓာကိုယ်နဲ့စိတ်ဒုက္ခဉာဏ်ပါ Now the car အဲ့ဒီမှာမြတ်စွာဘုရားဟာအဲ့ဒီတစ္ဆာလေးပါမသိခြင်းကြောင့်ပန္တရာထဲမှာတဝဲလဲလဲလဲနေရတယ်သိပြီဆိုလို့ရှိရင်မလဲတော့ဘူးဆိုတဲ့ဒီတရားနဲ့တပိသားတွေကိုတတိပိတရားဟောကြားပြီးတဲ့အခါကျတော့နာတိကရွာဆက်ကြွားသွားတယ်မြောက်ဖနာတိုးပြီးတော့နာတိကရွာဆက်ကြွားသွားတော့နာတိကရွာမှာမြတ်စွာဘုရားသတင်းသုံးနေတော့ဂိဉ္စကာဝတ္တထခေါ်တဲ့အုတ်ကျောင်းတော်မှာသတင်းသုံးနေတော့မှအရှင်အနန္ဒာက နာတိကရွာရောက်ပြန်တော့နာတိကရွာကဒကာဒကမတွေသတိရတယ်တချို့လဲသေကုန်ကြပြီတချို့ကလည်းရှိသေးတယ်သေကုန်ကြတဲ့ထဲမှာလည်းဘုရားတရားတန်ခါရဏုသမကြီးညိုလို့မို့လို့သာသနာကျေးဇူးများတဲ့ပုဂ္ဂိုလ်တွေလည်းပါတယ်အများဆုံးပါတယ်အဲ့ဒါချန္နနာသတိရတဲ့အခါကျတော့မြတ်စွာဘုရားလျှောက်ထားတယ်မြတ်စွာဘုရားနာတိကရွာမှာရှိကတန်လှဆိုတဲ့တကားရှိခဲ့ပါတယ်သူအင်မတန် ယရဏသုံးပါးကိုင်းဆိုင်တဲ့ပုဂ္ဂိုလ်ပါသူအခုသေးသွားပါပြီအတော်ကြာသွားပါပြီသူဘယ်များရောက်ဘယ်ဘဝများရနေပါသလဲဖေဟာသူတယ်မဟုတ်ပါဘူးဗျာဓတ္တဆိုတဲ့ဥပါဒကတယောက်လည်းပဲရှိကရှိခဲ့ပါတယ်သာသနာသိချီညိုတာပါပဲအခုသူလည်းမရှိပါဘူးကွယ်လွန်သွားပြီနောက်နန္ဒာဆိုတဲ့ဥပါဒကမတယောက်အမျိုးသမီးတယောက်ကလည်းပဲသာသနာအင်မတန်ချီညိုတာပါပဲဗျာသူလည်းပဲကွယ်လွန်သွားပြီလို့အခုသိရပါတယ် အဲ့ဒီတန်လှတို့ဓာတ္တတို့နန္တာတို့အစာကြီးတဲ့ဥပါဒကမဥပါဒကရဲဥပါတိကရဲသူဇာတာတို့ဆိုတဲ့ဥပါတိကတွေဟာအခုအချိန်မှာဘယ်ဘဝများဆက်ရောက်နေပါသလဲဖေယားလို့မြတ်စွာဘုရားလျှောက်တယ်ဒီတော့မြတ်စွာဘုရားကအရှင်အနန္ဒမေးတာတောက်လျှောက်လျှောက်ပြီးဖြေလိုက်တယ်ဘသူဟာဖြင့်ဘယ်ရောက်တယ်ဘသူဟာဖြင့်ဘယ်ရောက်တယ်နဲ့အဲ့ဒါလိုတောက်လျှောက်ဖြေဖြေပြီးတော့မှနောက်ကြတော့မြတ်စွာဘုရားကအာနန္ဒာတဲ့ လူတဦးတယောက်သေးတယ်ဆိုလို့ရှိရင်ဒီပုဂ္ဂိုလ်ပဲဘဝလာရတယ်ဆိုတာသိကျင်လို့မေးတာဟာအံ့ဩစရာတော့မဟုတ်ပါဘူးတဲ့သို့တော်လည်းပဲဒါတွေအကုန်လုံးလိုက်ဖြစ်နေမယ်ဆိုလို့ရှိရင်ငါဖရာပင်မယုံမျှပဲရှိမှာပဲတဲ့။ဘာကြောင့်လဲဆိုတော့အခုနတန်လှတို့တန်လှဥပဒကာတို့ဓတ္တဥပဒကာတို့နန္ဒာဥပါတိကာမတို့သူဇာတာဥပါတိကာမတို့ကသာသနာ့ အသက်ပေးကြည်ညိုတာဘာကြောင့်လဲဆိုတော့သောတာပတ္တိမညံဖူညံရပြီလို့သောတာပတ္တိမညံဖူညံရတဲ့အခါကျတော့သူတို့ရဲ့ယုံကြည်မှုဟာမတုံ့လှုပ်တော့ဘူးမရွေ့ရတော့ဖယားမဖယားတရားမတရားသံဃာမသံဃာဘလောက်အပြောကောင်းတဲ့တခြားလူလာလာတခြားခိုင်းကတခြားဝါဒကလာလာသူတို့ယုံကြည်မှုကမရွေ့လျောတော့ဒါကြောင့်မလို့သူတို့ဟာသောတာပတ္တိမညံဖူညံအ ਨੇ ဆုံးရသွားတချို့လဲသဂရာကံတချို့လဲအနာကံတချို့လဲယဟန္တာဖြစ်သွားကြတယ် ဒီတော့သူတို့ရဲ့လာရဂရိဟာအပေဒုက္ကတိဘဝမဟုတ်တော့ဘူးလူဘဝနတ်ဘဝမြမဘဝဒီဘဝတွေပဲလာရတယ်မညံဖုန်ညာရပြီကိုအ ਨੇ ဆုံးသောတာပတ္တိမညံဖုန်ညာရပြီဆိုလို့ရှိရင်အပေဒုက္ကတိဘဝမကြတော့ဘူးလွတ်သွားတာအဲ့ဒါမြတ်စွာဘုရားဖြေရတာအမှန်တန်ကောင်းပါတယ်အရှင်အနန္ဒာကိုအားရစရာကြီးပဲတူးကမှပုထုဇဉ်အနေနဲ့သေတာမရှိဘူး အ ਨੇ ဆုံးသောတာပတ္တိမဉ္ဇဉ်ဘုံဉ္ဇဉ်ရပြီးမှကွယ်လွန်သွားကြတာပဲဒါတော့မြတ်စွာဘုရားကအနန္တာတဲ့ဒီလိုလျှောက်ပြောနေတို့မြပင်မယုံရှိမဲတဲ့အဲ့တော့တစုံတယောက်ဟာကိုယ့်ကိုယ်ကိုသိနိုင်တဲ့ဤတို့ပြောတို့ဟောပြမယ်တဲ့အဲ့ဒါကိုမြတ်စွာဘုရားကဓမ္မာဒါသဆိုပြီးတော့ဟောတယ်ဓမ္မာဒါသဆိုပြီးတော့ဟောတယ်ဓမ္မဆိုတာတရားအာဒါသဆိုတာမှန် ဓမ္မဒါသဆိုတာတရားတော်ဒီဟုသောမှန်ပုဂ္ဂိုလ်တယောက်ယောက်ဟာမိမိရဲ့အခြေအနေသိခြင်းမှန်ကြည့်လိုက်လို့ရှိရင်အခြေအနေသိသလိုပုဂ္ဂိုလ်တယောက်ယောက်ဟာမိမိရဲ့အခြေအနေသိခြင်းလို့ရှိရင်တရားတော်မှန်ကြီးကြည့်လိုက်ကြည့်လိုက်ရင်ငါဘယ်အခြေအနေရောက်ပြီဆိုတာကိုယ့်ကိုယ်ကိုသိလဲသိနိုင်တယ်တကယ်လို့များသူတစ်ပါးကမေးလို့ပြောခြင်းလည်းပဲပြောနိုင်တယ်တဲ့အာကင်ခမာနော ပြောလိုလတ်သောအတ္တနံဝါ အတ္တနာဝမိမိဒီပင်လျံအတ္တနာမိမိကိုယ်ကိုဗျာကရေယအမှန်တိုင်းပြောနိုင်ပါ၏တဲ့မြတ်စွာဘုရားကအဲ့ဒါကြောင့်အဲ့ဒီတရားမှန်ကိုတို့များဟောခဲ့မယ်ဆိုပြီးတော့သောတာပတ္တိမညံဖူညံရတဲ့သောတာပန်ရဲ့အင်္ဂါ၄ပါးမြတ်စွာဘုရားဟောတယ်။ဘုန်းကြီးတို့တို့ပြောရမယ် သောတာပတ္တိမဉ္ဇဉ်ဖုန်ညာရပြီပြီဆိုလို့ရှိရင်ဗုဒ္ဓေအဝိဇ္ဇပတာရိဏသမနာကတော်ဟောတိတဲ့ဗုဒ္ဓေမြတ်စွာဘုရား၌အဝိဇ္ဇပတာရိဏမတုံမလုံသောယုံကြည်မှုဖြင့်ယုံကြည်မှုနဲ့သမနာကတော်ဟောတိပြည့်စုံတော့ဤတဲ့သောတာပတ္တိမဉ္ဇဉ်ဖုန်ညာအ ਨੇ ဆုံးရပြီဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဟာတဲ့ဖယားကိုမတုံမလုံယုံကြည်တော့တာပဲတဲ့ဖယားမှတပါတခြားယုံကြည်စရာမရှိဘူး။ဘာပုဂ္ဂိုလ်ကြီးပဲဖြစ်ဖြစ် ဘလောက်တကူကြည့်တယ်ပဲဆိုတယ်ပဲဖြစ်ဖြစ်အဲ့ဒါမယုံကြည်တော့ဘူးတဲ့ဓမ္မေဝိဇ္ဇပတာရိဏသမဏဂတောဟောတိဓမ္မေမြတ်စွာဘုရားဟောတော်မူသော တရားတော်၌ဝါမိမိရသောတရားတော်၌အဝိဇ္ဇပတာရိဏမတုံလှုပ်သောယုံကြည်မှုနှင့်သမဏဂတောဟောတိပြည်စုံဤတရားတော်ပါလည်းပဲတဲ့မတုံလှုပ်တဲ့ယုံကြည်မှုနဲ့ပြည့်စုံတယ်တဲ့တခြားတရားတရားတွေဘလောက်ကောင်းတယ်ဘယ်လောက်ဆင်းရဲရင်းတယ်ဆိုမဲ့လို့မဟုတ်ဘူး ငါသိပြီငါရထားတဲ့မြတ်စွာဘုရားနိလညွန်ပြတဲ့ဒီမဂ္ဂင်ရှိတာအကျင့်မှန်သည်သာလျှင်အမှန်ဆုံးလို့အပြည့်အဝအတိအကျယုံကြည်တယ်တဲ့သောတာပတိမဉ္ဇဉ်ပူဇဉ်ရပြီ။တန်ခေဝိသပတာရိဏသမဏဂတောဟောတိတန်ခေအရိယတန်ဃာတော်၌အဝိဇ္ဇာသမပတာရိဏမတုံမလုံသောယုံကြည်မှုနဲ့သမဏဂတောဟောတိပြည့်စုံ၏။အရိယတန်ဃာမှာ သုပ္ပရိဘာနာအစိုက်တဲ့ဂုဏ်တွေပြည့်စုံတဲ့ဒီအရိယာတန်ဃာတွေဟာသူ့အစဉ်အလိုက်ကိလေသာတွေငြိမ်းရတယ်။ဘာကြောင့်လဲဆိုတော့ကိုယ်တိုင်ကအရိယာတန်ဃာဖြစ်နေတာကိုသောတပတိမဉ္ဇဏ်ရပြီးပြီဆိုလို့ရှိရင်အရိယာတန်ဃာတဲ့ပါသွားပြီ။ကိုယ်တိုင်ကအရိယာတန်ဃာတဲ့ပါပြပါသွားပြီဆိုတဲ့အခါကျကိုယ်တိုင်ကဖရာတရားတန်ဃာမတုံမလို့ယုံကြည်လို့မို့သုပ္ပတိမနာအစိုက်တဲ့ဂုဏ်တွေနဲ့ပြည့်စုံတာဆိုတော့ကိုချင်းစာပြီးတခြားတခြားအရိယာတန်ဃာတွေလည်းပဲဒီလိုပဲဒီဂုဏ်တွေနဲ့ပြည့်စုံတယ်လို့ ယုံကြည်တယ်မတုံမလို့ဒါကြောင့်ဖရာကိုမတုံမလို့ယုံကြည်တယ်တရားကိုမလုံးမလို့ယုံကြည်တယ်သံဃာကိုမတုံမလို့ယုံကြည်တယ်တဲ့သောတာပတ္တိမဉ္ဇဏ်ရလို့မလို့သောတာပန်ဖြစ်ပြီဆိုလို့ရှိရင်ခရိယာလည်းမဖြစ်နိုင်တော့ဘလောက်ပဲငွေတသိန်းပေးပေးတသန်းပေးပေးမဟာမေရင်လည်းမဖြစ်နိုင်တော့ဘူးဟိန္ဒူလည်းမဖြစ်နိုင်တော့ဘူးဘာပဲဖြစ်မလဲဗုဒ္ဓဘာသာဝင်ပဲဖြစ်မယ်တဲ့ဟုတ်ကဲ့လားအဲဒါရမကသေးဘူး အဲ့ဒီသောတာပတိမဉ္ဇဉ်ဘုံဉဏ်ရပြီဆိုလို့ရှိရင်တော့ဘိုးဘိုးအောင်တို့ဘဘအောင်တို့ကယုံမအောင်မလားအောင်မင်းကောင်းတို့အောင်မင်းခက်တို့ကအဲမယုံတော့ဘူးမင်းကြီးတို့မင်းကလေးတို့မင်းလတ်တို့ဟောအဲမယုံတော့ဘူးဟုတ်လားဘာပဲယုံတော့မလဲဘုရားပဲယုံမည်တဲ့ဒါဖြင့်ပုပ္ပသွားဝက်သားစားရပါမလားစားရတာပေါ့ဘာဆိုင်လဲကိုစားရင်လို့စားတာမဟုတ်ဘူးလား သူစားရင်လို့စားတာအဲ့ဒီကသတ္တပတ္တိမညံဖုန်ညာမရလို့မလို့အဲ့ဟိုအစွဲဟိုအစွဲတွေရှိနေပြီဆိုရင်တော့ပုပ္ပသွားရင်ဘာလုပ်ရမလဲဝေသားမစားရတဲ့ကြောက်ဆယ်နေသွားလို့ရှိရင်၉ယောက်မသွားရတဲ့ကားပေါ်လူ၉ယောက်ရှိနေရင်ကြောက်တုံးတုံးတင်သွားအောင်တဲ့ဩအစွဲလန်းနေနော်အစွဲလန်းနေသောတာပတိမဉ္ဇဏ်ဘုံညာရပြီဆိုလို့ရှိရင်ဖရာတရားတန်ခါ ဒီယရဏသုံးမှမှတပါယုံကြည်စရာတခြားဘာမှမရှိဘူးလို့ကိုယ်တွေ့ဉာဏ်နဲ့သိမြင်ပြီးတော့နှစ်နှစ်ခြိုက်ခြိုက်ကြီးစွဲစွဲမြဲမြဲကြီးယုံကြည်သွားပြီတဲ့အဲ့ဒါလို့ယုံကြည်တဲ့အတွက်ပဲအရိယကန္တသီလလို့ခေါ်တဲ့အရိယတို့နှစ်သက်အပ်တဲ့၅ပါးသီလလည်းအပြည့်အဝလုံခြုံသွားပြီတဲ့သောတာပန်ဖြစ်ရင်တတ္တဝရဲ့အသက်လည်းဘယ်နည်းနဲ့မှမတတ်တော့ဘူးငါလာတတ်တယ်ဆိုပြီးတော့သူ့ပြန်ပြစ်လိုက်မယ်ဆိုတာမရှိဘူးတဲ့ ငါလာတလို့သိရင်လည်းသိပေစေတော့ရှောင်းနိုင်ရင်ရှောင်းမယ်မရှောင်းနိုင်လို့သိရင်လည်းပဲအသေးခံလိုက်မယ်ဒါပဲသူ့ကိုတော့ပြန်ပြီးမတတ်တော့သို့တော်လည်းတစ်ခုရှိတာပေါ့ကိုလာပြီးတော့ထိုးလို့ခုတ်လို့မလို့အဲ့ဒီထိုးတာခုတ်တာကိုကိုလက်ထက်မှာရှိတဲ့ဒုံနဲ့ဓာတ်နဲ့အသာကာကွယ်လိုက်လို့မလို့သူ့ပြန်ထိသွားတာတော့ဒါမဆိုင်ဘူးပေါ့ကိုကလောက်တာမဟုတ်ဘူးကာကွယ်တာမဟုတ်လားအဲ့ဒါကတော့မဆိုင်ဘူးပေါ့တော့၅ပါးသီလလုံခြုံသွားပြီတဲ့သောတပတိမဉ္ဇဉ်ဖူဉ္ဇဉ်ရသွားရင်ဟုတ်ကဲ့လား အဲ့တော့သောတာပန်ရဲ့အင်္ဂါ၄ပါးဆိုတာကဖရာကို မတုံမလို့ယုံကြည်ခြင်းတရားကိုမတုံမလို့ယုံကြည်ခြင်းသံဃာကိုမတုံမလို့ယုံကြည်ခြင်းအရိယကန္တသီလခေါ်တဲ့၅ပါးသီလအပြည့်စုံလုံခြုံခြင်းအဲ့ဒီအင်္ဂါ၅ပါးပြည့်စုံရင်တော့မောက္ခသောတာပတိမဉ္ဇဉ်ဘုံဉဏ်ရပြီလို့သာမှတ်ကြောတဲ့အဲ့ဒါဟာဓမ္မာဒါသတရားမှန်ပဲတဲ့ကိုတရားအခြေအနေကဘယ်အနေလဲ ဘယ်အခြေအနေရှိတယ်လဲလို့သိကျင်လို့ရှိရင်အဲ့ဒီအင်္ဂါလေးပါးနဲ့တိုက်ဆိုင်ပြီးတော့ဒီမှန်မှကြည့်လိုက်တယ်ကြည့်လိုက်လို့ရှိရင်ငါဟာဒီရောက်ပြီဟင်းမရောက်သေးပါဘူးမသိပေဘူးလားသိတယ်တဲ့ဆိုဗုဒ္ဓဇွမ်းကြီးဗုဒ္ဓဇွမ်းကြီးသိမြင်ပြီသိမြင်ပြီယုံကြည်မြဲလှစွာယုံကြည် ဗုဒ္ဓဇွမ်းဤသိမြင်ပြီယုံကြည်မြဲလှစွာသို့ဓမ္မစွမ်းဤဓမ္မစွမ်းဤ သိမြင်ပြီးယုံကြည်မြဲလှစွာသို့တန်ခစွမ်းရည်တိမြင်ပြီးယုံကြည်မြဲလှစွာတန်ခစွမ်းရည်တိမြင်ပြီးယုံကြည်မြဲလှစွာ အရိယာကန္တငါသီလလုံးဝပြည့်စုံရာအရိယာကန္တငါသီလလုံးဝပြည့်စုံရာလုံးဝပြည့်စုံရာသို့ သောတာပန္နသောတာပန္နအင်လေးဝအင်လေးဝမှတ်ကြသည်အချာမှတ်ကြသည်အချာသောတာပန္နသောတာပန္နအင်လေးဝ မှတ်ကြသေးအချာမှတ်ကြသေးအချာသို့ဘောရကနာပြင်းလေးဝမှတ်ကြသေးအချာဘောရကနာပြင်းလေးဝမှတ်ကြသေးအချာဓမ္မာဓာတဓမ္မာဓာတမြတ်ဗုဒ္ဓမြတ်ဗုဒ္ဓခွန်ဟမိတ်မြွက်ရှာခွန်ဟမိတ်မြွက်ရှာဓမ္မာဓာတဓမ္မာဓာတ ဓမ္မဒါသဆိုတာဗာလဲတရားမှန်တရားမှန်တရားကြီးမုံဟုတ်လားဓမ္မဒါသမြတ်ဗုဒ္ဓဟောဟမိတ်မြွယ်ရှာဟောဟမိတ်မြွယ်ပါဆိုဓမ္မ ပြန်စို့ဗုဒ္ဓဇွမ်းဤဗုဒ္ဓဇွမ်းဤ ဒီတော့သောတာပတ္တိမေညာဖူညာရတဲ့သောတာပန်စစ်စစ်ဆိုလို့ရှိရင်ဘယ်ငါတွေနဲ့ပြည့်စုံတယ်လဲပါတွေတော့ကိုကိုကိုတော့သောတာပန်ကတပြားမှမလျှော့ခြင်းဘူးဒါပေမဲ့စားကောင်းတောက်ကုန်ထမင်းစားယုံလေး ခမင်းစားကနေရင်ချောင်ရုံးလေးတစ်ပက်ကလေးတော့တောက်အောင်မှဆိုရင်မနဲ့နေမလို့ဟမ်ဘာတော့တစ်ပက်ကလေးတော့တောက်အောင်မှအရက်မတောက်ဘူးလို့လားမတောက်ဘူးတော့အဲအဲ့ဒါလို့ဆိုလို့ရှိရင်ဒါသောတာပန်ဟုတ်ပါမလားဘာသောတာပန်ပဲဖြစ်မလဲအရက်သောတာပန်ပဲဖြစ်မှာပေါ့မဟုတ်ဘူးလားအရက်သောတာပန်ပဲဖြစ်မှာပေါ့ အဲ့ဒီဓမ္မာဒါသတရားကိုမြတ်စွာဘုရားဟာနာတိကရွာဂိဉ္စကာဝတ္တရခေါ်တဲ့အုတ်ကျောင်းတော်မှာတရင်သုံးတဲ့အခါအရှင်အာနန္ဒာလျှောက်ထားတာကိုအကြောင်းပြုပြီးတော့ရှင်တော်မြတ်ဘုရားဟောကြားတော်မူခဲ့တယ်တဲ့ဒီကနေ့တော်ရအောင်လို့ဟောချိန်နှစ်နာရီဖြစ်သွားပြီနော်ရှေ့သွားเสียမြတ်စွာဘုရားခရီးအဝေးကြီးရှိသေးတယ်လိုက်နိုင်မကြပါမလားပြိဿတို့ဟုတ်ကဲ့လားမောလဲနေဦးမယ် ုန်းကြီးပြောတာဘုန်းကြီးမောမှာပြောတာနားတဲ့လူကဘယ်လိုလုပ်မောမလို့အဲဒါဘုန်းကြီးတို့တရားနာပရိသတ်ဟာမြတ်စွာဘုရားမိန့်ကြားတဲ့အတိုင်းသစ္စာလေးပါးကိုအမှန်အတိုင်းထိုးထွင်းပြီးမသိကြတဲ့အတွေ့တဲ့အနနုဘောဓာဝိပဿနာဉာဏ်ဖြင့်အမှန်အတိုင်းမသိဘူးတဲ့အပ္ပတိဝေဒာမဲ့ဉာဏ်လေးပါးဖြင့်ထိုးထွင်းမသိဘူးတဲ့အဲ့ဒီထိုးထွင်းမသိတဲ့အတွေ့ တဏှာကုံရာနိဗ္ဗာန်ကိုမရောက်နိုင်မဲနဲ့သန္တရာထဲမှာတဝဲလဲလဲဖြစ်နေရတာကိုအဲ့ဒါလိုမဖြစ်ရအောင်ရှင်တော်မြတ်ဘုရားမိန့်ကြားတဲ့အတိုင်းတဏှာတိဟုသောသမုတ်တရာကိုမဲ့ခင်ရှစ်ပါးတိဟုသော ဖောင်ကြီးစီးပြီးတော့ကုဖို့ရာအတွက်တတိပဋ္ဌာန်တရားကိုမပြတ်မလဒလဇစက္ကန့်တိုင်းမိနစ်တိုင်းနိုးနေသမျှတစ်ချိန်လုံးရှုမှတ်မှုမလျက်ရမလျရအောင် ရှုမှတ်ပွားများကြိုးစားအထောက်ကြခြင်းအပြင်ဆင်းရဲခတိန်ကင်းခြင်းရာနိဗ္ဗာန်ကိုလင်းမြန်စွာမျက်မှောက်ပြုနိုင်ကြပါစေ။တဝါ